အဲဒီကကဟောကုရုတိုင်းမှာတရားတွေဓမ္မတွေကျက်ကမ်းရရင်၊ကိုင်းရရင်၊သံဖို့ရင်၊သမင်းချက်ရင်ဒီခိုင်းရင်လည်းပဲဒီလိုသတိပံတရားကိုပါဏထွန်းနေတဲ့အခိုင်မှုကိုပြောကြဟောကြနာရတယ်တဲ့အထုတ်ကြပါလေအလုံးစုံတရားမမရောက်တွေ့ရင်မေးကြတယ်တဲ့ဒီတော်တို့အဖိုးတို့ခွားတို့ဦးလေးတို့ဗာကြီးတို့အစာကြီးတွေပေါ့လေ ဘယ်လိုတရားအားထုတ်လဲဆိုရင်ဘာတရားမှအားမထုတ်ဘူးလို့ရှိဒီသက်ဆုံးရင်စာပဲရှိတယ်လို့ပြောလိုက်တယ်။နောက်ဒီလိုမလောက်ပါနဲ့အဖိုးတို့ဖွားတို့ဗာကြီးတို့ဦးလေးတို့အစရှိပြီးသာသနာွယ်ဝပါလိမ့်မယ်အထောက်ကြပါလို့တိုက်တွန်းပေးတယ်တဲ့။နောက်တယောက်နဲ့တယောက်တွေးတွေးလို့ခါရခံပေးတဲ့ခါကျတော့အဲဘုရောဖွားတို့ဦးလေးတို့ဗာကြီးတို့အစရှိသည်ဘယ်လိုတရားလဲအတော်ဟာတို့ပဋိသင်တရားအတော်တဲ့ဆိုသာဓုသာဓုကောင်းတယ်ကောင်းတယ် အဖိုးတို့ဘွားတို့ဦးလေးတို့ပါကြီးတို့ကြောင့်မို့သာနာကြီးကထွန်းလာတယ်လို့ဒီလိုသာဓုလူမျိုးခေါ်ကြတယ်တဲ့ယခုလည်းအမျိုးမျိုးနည်းနည်းအရာဒေဝမှာခုတိုင်းငယ်တို့အဲဒီတရားတွေတရားမတွေအဲတန်ဃာတို့ရောတရားစကားကပြောနေကြတာလေခုတိုင်းကျေသာနာထွန်းနေတာကိုသာနာထွန်းတဲ့အခုရန်ကုန်မြို့ဆိုတော့ပြောကြတယ်ဒီဘောလေးကမ္ဘာတိုင်းတွေကလည်းမျိုးမျိုးတူတူဟောတဲ့ပုံစံမျိုးတို့ဒီမှာများနေတယ်နိုင်ဝနေကုန်ပြီ အဲဘုန်းကြီးတို့ကအထူးဟောနေလို့တိတ်တော့မလို့တော့ပါဘူးဟုတ်လားဆိုတော့မှန်တဲ့ဘက်ကတော့ဘုန်းကြီးတို့တရားတရားဖြစ်အောင်နည်းနည်းဟောရမှာပေါ့ဒီတရားတွေမှန်တဲ့ကြောင်းအဲဒါရှိဦးစွာတရားအကျိုးတော်လေးကနောက်မှဟောမယ်ပေါ့လုံကြီးနဲ့ဗာနဲ့အနည်းငယ်များပေါ့အဲဝိသုဒ္ဓိမြတ်ထတာလာတဲ့တိုင်ဂါတယ်လေးတစ်ခုအဲရုပ်ပြလိုက်မယ်ပေါ့လေသတ္တဗုတ္တအာဇာနန္ဒသုတိကာမဟိယေဟိတာ ဝိသုဒ္ဓေနာတိကေသံတိဝါယမန္တာပိယောဂိနောတဲ့ဝိသုဒ္ဓိမြတ်သာနာရှိဥစွာမိတ်ခဲ့တဲ့ဤသာဤမြတ်သာဘုရားသခင်သာသနာတော်၌ယတာဘုဒ္ဓံဟောက်တိုင်းမှလာမသိကြကုန်တော့ရေယောဂီနောအရှင်ယောဂီပုဂ္ဂိုလ်တို့သည်ဟောတောတိကာမာပိနိဗ္ဗာန်ချမ်းသာကြီးကိုလိုရှိသည်လေပြေကုန်တော့ဘာယမန္တာပိအထုတ်လေပြေကုန်တော့ရေယောဂီပုဂ္ဂိုလ်ရေယောဂီနောအရှင်ယောဂီပုဂ္ဂိုလ်တို့သည်သံတိရှိကြပြီကုန်၏ ဒေထောနိဗ္ဗာန်ချမ်းသာကြီးကိုအလိုရှိတဲ့ပြည့်ကြံကြိုးအထောက်နေကြကုန်တော့တေတော်ရောဂီပုဂ္ဂိုလ်တော်သည်ဒီတော့တဲ့နိဗ္ဗာန်ချမ်းသာကြီးကိုနာတိဧသံတိမရနိုင်ကုန်ဝါမရောက်နိုင်ကုန်ဘာမညာဘုံညာနဲ့မျက်မှောက်မတွေ့နိုင်ကုန်တဲ့အဲ့ဒါဝိသောလိမြတ်သာကရာအရှိဟုသာကာတာလေးတစ်ပုဒ်စီခဲ့တယ်အဲ့ဒီကာတာကတော့ဘုန်းကြီးရဲ့အဟုတ်မှတင်းတင်းကြမှာပါတယ်ပေါ့လေတရားဟုတ်တရားတယောက်တောင်းလာလို့ အဲဒီကဘုန်းကြီးသွားပြေးလို့ဒီကဘုန်းကြီးတောင်းလာအဲဒီအတိတ်ပဲကတော့ခုပါဏာထုံးနေတဲ့အခါကြီးပေါ့လေတရားလေးအမျိုးမျိုးတွေ့တွေ့တဲ့ရှိကြတယ်ပေါ့အဲသို့တော်လည်းပဲဥပမာအပြည့်ကဘာပေါ်မှာဆင်းဆိုတာအကြီးဆုံးပဲအဲသင်္ချီယာရဲ့သင်္ချီယာအကြီးဆုံးပဲသင်္ချီယာအတွင်းတော့အလုံးစုံသောတ attva တို့သာပေါင်းလို့ရှိရအတွင်းဝင်ပြီးတဲ့လိုပေါ့လေအဲဒီသတိပ္ပံပါဠိတော်ကဘယ်တရားမှမကြောင်ကုန်လုံးတွန်းနေတာပဲတဲ့သတိပ္ပံတာလည်းအကုန်လုံးတွန်းရနေပေါ့လေ အောင်သတိပြန်တဲ့အမှန်တဲ့ဘက်ကဟောရမှာပေါ့အဲ့ဒီဝိသုဒ္ဓိမေကထာအရာကတော့တထဘုဒ္ဓံဆိုတာကဟုတ်တိုင်းမှန်သွားပေါ့လေဟုတ်တိုင်းမှန်သွားဆိုတာကအဲ့ဒါကိုအကြောင်းပြုဘုန်းကြီးတို့ကအဟုတ်မှန်ဒီနေ့ကြားလို့ရေးတဲ့တော့ယတဘုဒ္ဓံအာသနန္ဒအဲ့ဒီဟုတ်တိုင်းမှန်ကမသိလို့အယုတ်ကျင်းတွေရေကျင်းတွေသားရေ၆ခန်းတွေသွေးသား၆ခန်းတွေလို့ဘယ်လိုပဲအပေလဲစိတ်တန်ကျိုးကိုအားထုတ်နေတော့လည်းပဲ မဲ့ပုံမရနိုင်ဘူးတဲ့။ဘာလို့လဲမမှန်တော့ကြောင့်မှန်လို့ရှိရင်လည်းဒါဟိုလေလောလောကူနဲ့ရနိုင်တာပေါ့လေ။ဒါကြောင့်မှန်တဲ့နိဗ္ဗာန်ကဟောရမှာပေါ့။မှန်တဲ့နိဗ္ဗာန်ပရိတော်တွေပါလေပြပြီးတော့ပေါ့။အဲ့ဒီသိသိဟောတဲ့သီသမိနာပါဠိတော်မှာပါဠိတော်တစ်ပုဒ်ရှိဥစွာဟောပြမယ်ပေါ့။ အဲဘုန်းကြီးတို့ကတောင်းနေတော့တရားလေးပဲသိမ့်မဟုတ်ကြီးလေးကြီးတို့တပည့်တွေပဲဟောနေဘုန်းတို့ကြောင်းကြမှာအေးနေတာပဲယောဂလေးပဲအမှန်ကြီးဟိုတည်းကြည့်ကြတယ်အခုတော့လည်းပဲနည်းနည်းကြမ်းမှတဲ့အတွက်ဘုန်းကြီးလည်းပြေးတဲ့အတွက်ဘုရားပူရင်ရှေ့ဆရာနဲ့လည်းမေးများရင်ယောဂသက်တာနဲ့လည်းလူလိုက်လာတာပါပဲအခုတော့တရားဟောခိုင်းလို့တရားဟောနေရတာပဲသကုမိတ်ဝေပယေယာယူပါပယေယာသကုဝေဇနာပယေယာ သကုဝိညာဏပင်ကြီးယသကုသမ္မာသောပင်ကြီးယောယာမိရာသကုသမ္မာသာပိဇံဥပတိဒုက္ခဝဒုက္ခအတိယောကိုပင်ကြီးယသိရ၏တဲ့သကုရူပအသိယောတောကိုပင်ကြီးယသိရကုန်၏သကုဝိညာဏနိညင်းကိုပင်ကြီးယသိရ၏သကုသမ္မာသောမြစ်တိတေကိုပင်ကြီးယသိရ၏ယာမိရာသကုသမ္မာသာပိဇာခြင်းမြစ်တိတေကြောင့်ဒုက္ခဝါသံသာတိဖြစ်သောဒုက္ခဝါဆင်းရဲတိဖြစ်သော အာတောကမတောအာတောကမသူကမချမ်းသာသည်မဟုတ်ဆင်းရဲသည်မဟုတ်သောယာမိနာဝိရိယနှင့်ခံစားမှုသည်အတ္တိရှိတာမိတောခံစားမှုလည်းပဲခြင်းအမှတ်တိတိသိမှ၏တဲ့အဲ့ဒါအပင်ကြီးကပါဠိတော်သောအာရုံ6ပါးဘာရ6ပါးအာရုံ6ပါးဝင်ရှိပါ6ပါးတို့တွင်ရှိဥတာဟိုတဲ့မျက်စိမှာမှတ်ပုံလေးဘုရားဟောပြရည်တာအဲ့ဒီပါဠိတော်ရအတိတ်ဘယ်ကတော့စောကြီး သတော်ကြီးလင်္ကာသူဘုရားတော်မူလမင်းကောပထုံမျိုးသေတော်ဆရာတော်ကြီးအဲရေးထားတဲ့လင်္ကာပေါ့မြန်မာလင်္ကာပဲအဲ့ဒီပါဠိတော်နဲ့ပါဠိတော်ပါဠိတော်ကိုရည်ရွယ်ပြီးတော့ကြည်တဲ့လင်္ကာပါပဲအဲ့ဒီလင်္ကာကိုဘုန်းကြီးကရွတ်ပြီးတော့အတိတ်ပဲရှင်းပြနေပေါ့လေမှန်ကြောင်းဓမ္မတွေလိုက်ဆိုရင်သာကောင်းမှတင်နေလေးရပါအောင် အကျော်ပါအခမုံတော်ကြီးကတဏှာခဲ့တယ်အဲရိုးမှန်မှန်ပေါ့လေတိုက်တော်သုံးတပါနာမြင်တော့ခဏမြင်ပါ မျက်စိကလည်းကြည်အသင်ကလည်းထင်သကုရင်ကလည်းမြင်အလားကလည်းဝေဒနာကလည်းခံစားငါးပါးသုံးပေါင်းစုံမိတာကို မိနေဆိုတာမြင်သောခဏမျက်စိကြည်တာအချင်းထင်တာကယောမြင်တာတွေ့တာခံစားတာကနာဒီကယောဒီကနာမဆိုတော့လဲသို့သလိုရုပ်ပိုက်ချနာမ်ပိုက်ချဝိပဿနာညာအား ပြစုထင်အောင်ရင်ဆိုင်ဝိပဿနာဤဝိပဿနာဉာဏ်ဤသိတ္တကိုမြင်သောခဏမြင်တယ်ဟုသုမယာဤတရားပထမမျိုးမင်းကွန်စီတော်ဆရာတော်ဘုရားကြီးအဲဒီဒီတဲ့ဟိုလင်္ကာပေါ့လေအဲဆရာတော်ဘုရားကြီးကအမိတ်ရှိဘုန်းကြီးတို့တွေမှာအမရှိဘူးတဲ့ရှေးကာကတို့တရားပြလာတာပဲဟေးတဲ့ တရားကရခဲ့တယ်တဲ့။ဘာကြောင့်မို့လဲဆိုရင်သုတ္တညာမရှိလို့တဲ့။ဒါမို့သုတ္တညာဖြစ်စေခြင်းအကျိုးကတို့ကဒီဉာဏ်ဉာဏ်ကြီးကိုရရပါတယ်တဲ့ဆိုရိကရမိတယ်ပေါ့လေ။အဲသုတ္တမယညာနဲ့သင်္ကာမယညာနဲ့ဘာဝနာမယညာနဲ့သုံးဖြစ်ရှိတာဟုတ်။သုတ္တမယညာဆိုတာကနာပြီးကြားတော့နာပြီးကြားလို့သိတဲ့ညာပေါ့လေ။နာကြည့်ဟူနာကြားလို့ သိကြညာအောင်သုတမယညာနဲ့သုတဆိုတာကြားတာပေါ့ညာညာပေါ့လေသုတမယနာဒီမှာနာရလို့သိကြညာသိကြညာအောင်ဆိုလိုတော့စိန်တမယညာကနာဒီဟိုဒီကြားရလို့ကြံစီပေးတော်ပြီးတော့သိကြညာအောင်စိန်တမယညာဒါရုပ်ပဲဒါနာပဲဒါကြီးတဲ့အဲကြတော့စဉ်းစားကြံစီတွေးတော်ပြီးတော့သိနေတဲ့ညာကိုစိန်တမယညာနဲ့ဘာဝနာမယညာဆိုတာပွားများအထောက်လို့ ကိုယ်စိတ်ကိုယ်ညာနဲ့မှထင်လာတဲ့ညာကိုဘာဝနာများညာနဲ့အဲဘာဝနာညာနဲ့ဘာဝနာမယညာနဲ့ဝိပဿနာညာတူတော်ဝိပဿနာညာတူတော်ကအဲရှုမှရရှုမှလို့ထင်လာတဲ့မြင်လာတဲ့ညာကိုဝိပဿနာညာနဲ့အတူတူတူတူအနိစ္စဒုက္ခအနတ္တအစရှိပြီးတော့တင်ရုပ်ဒီနာနဲ့ထင်လာတဲ့ညာကိုအဲ့ဒါကိုဟိုတဲ့ဝိပဿနာညာနဲ့အဲ့ဒါညာသုံးသိရှိရတာပေါ့လေအဲရှေးဥစွာ အဲသုတ္တမယကြီးအတိတ်ပဲကိုပြောမယ်ပေါ့အဲအဲဒီမြင်သောခဏမှာတဲ့မျက်စိကြည်လာတဲ့သဘောအကျုပ်ပါပဲမျက်လုံးရရောက်မဟုတ်ဘူးတဲ့အဲမျက်လုံးကြီးကိုဒီအသားဆိုင်ကြီးကိုရောက်ခင်တယ်လို့ဒါလူမိုက်တို့ခင်တာပါဒါပညာရောတဲ့ဝိသုဒ္ဓမေသာကရာကအဲဒီအကြည်လေးရှိတယ်တဲ့အကြည်လေးဆိုတာကမှန်ကြည်လို့ပေါ့လေမှန်ကြည်ရှိတော့မှန်တယ်မှကြည်မတင်ကြည်နေတဲ့ခါမှာ မှကြည့်မှကြည့်တဲ့ယောက်ျားကိုဆိုအရေးခင်ပြီးတကယ်လို့အရေးလာခင်တယ်တဲ့အချင်းရဲ့အချင်းအချင်းအချင်းရဲ့ကအဲ့ဒီမျက်စိအကြည့်ဆုံးရုပ်အဲ့ဒီမျက်စိဒီမှာပရမတ္ထသဘာဝရောက်တယ်ရမတ္ထအဲ့ဒါကိုထာဂရာဘုရားကသံယုတ်ထာဂရာဘုရားကတတ္ထယတိတာပသာသက်သက်ခုတာပသာသက်ခုအရိကတောအာအလိသံတိအဒိမဟာတဲ့ဒါဟိုတဲ့အထာဂရာပြည့်ရတယ်တတ္တတော်ပသာရရောက် မျက်စိကြီးဆိုတဲ့ပသာပသာရိုက်ကိုအကြည့်ရောက်မျက်လုံးရောက်နှစ်ခုတို့အတွင်းနှစ်ပါးတို့အတွင်းရံယတိတာရံဣတာအင်ပသာရရောက်ပြီးအကြည့်ရောက်ပြီးအဋ္ဌိရှိတန်ထိုအကြည့်ရောက်ကိုအာဒိစ္စရည်ရွယ်၍အဲဘေကွာမြတ်စွာဘုရားသည်အနိစ္စနိအာဒေတဲ့အနိစ္စဒုက္ခအနတ္တအစယူဟောပါတယ်တဲ့ဒါကခွေပြလိုက်တယ်ဒါဘာလဲဆိုလူတွေကအဲပုဂ္ဂိုလ်တ attva ကမျိုးလုံးကြီးကို ရုပ်ထင်တာတလေလို့ဟောအမျိုးမျိုးစီကသားရဲ့ဒီနေ့တရားဒီရုပ်ကြီးကရှိနေတာပေးကြအောင်ဒီဟိုတဲ့မျက်လုံးကြီးကရှိနေပါလားလို့လေအောက်မြင်နေမှာဟုတ်အဲ့ဒီရုပ်ကဖောက်ပြန်နေတယ်တဲ့ဖောက်ပြန်သွားကြရုပ်တဲ့ဖောက်ပြန်တဲ့ဆိုတာပါရိယရောပတိတိယူပံကိုအကျေတော့မဟောနိုင်ဘူးသနာလေးပြအောင်လေဘောလေနိငယ်ပြရောပတိတိယူပံတဲ့ရောပတိဖောက်ပြန်တဲ့အိမ်မှာရုပ်ဖောက်ပြန်တယ်ဆိုတာဘယ်လိုလဲဆိုရင် အဲတိတေနာပိရောဂတိဩနနာပိရောဂတိဇီကိစာတိလောတိတဲ့ဘုရားချဟောတာနေကျဲကြီးပေါ့လေအဲဒီတော့ဖောက်ပြန်တဲ့သဘောကရောက်တယ်ဖောက်ပြန်တယ်ဆိုတာဘယ်လိုတော့လဲဖောက်ပြန်တယ်ဆိုတာမကြည်လာမှကြည်လာတာဖောက်ပြန်တာပါပဲတဲ့။ဒါပိတေနာပိအလီနာအေးတတိတွေရောပြီးဖောက်ပြန်လာကြီးဒါဘုန်းကြီးတော်ကြီးဝါဒပိတေနာပိအေးတတိတွေရောပြီးဖောက်ပြန်လာကြီးဒီဘုမမကြည်တတိလေး ပြီးလာတယ်ပေါ့လေအဲ့ဒါဖောက်ပြန်တာပဲတဲ့အဲ့ဒီတင်းပုဂ္ဂိုလ်ကပြီးတင်လာပြီးအေးသောကြောင့်လေးအုံမြင်လာပြီးပူသောကြောင့်လေးဖောက်ပြန်တယ်ပေါ့လေအဲဘုန်းကြီးတို့သရောကြီးဝါဒကတော့ပြီးတင်လာအေးတဲ့ဖြစ်ပြီးအေးတဲ့နေရာမှာပေါ့လေပူတာအေးတယ်ပေါ့ဘုရားမျက်စိမှာတော့မကြည့်မကြည့်ရမှကြည်လာတာဖောက်ပြန်တယ်ပေါ့ရှေ့ခါကအာယုံဆင်းတဲ့မတွေ့တဲ့ခါသူမကြည်နေဘူးဒီနေ့နားနေကြားရတဲ့ဆရာတွေကိုယ်တွေရောက်နေတာကိုအဲ့ဒီအာယုံဆင်းတဲ့တွေ့လာတဲ့ခါမှာ မကြည်လာမှကြည်လာတယ်ဖောက်ပြန်တော့ရောပဲဖောက်ပြန်တယ်ဆိုတာလည်းပဲတက္ကရာဆရာကလောဘတိတိကောပတိဖောက်ပြန်ဆိုတာပြက်သွားတာပဲတဲ့လောဘတိတော့လောဘတိတွေကဖောက်ပြန်ရင်းကကောပတိပြက်သွားတာပဲပြက်တယ်ဆိုတာကနားမလည်မှကြောက်တော့ဒါဒါထပ်ပြီးတော့ခွေတဲ့အနတ်ထောပြောက်သွားတာပါပဲတဲ့အချင်းတစ်ခုကနေမတပြောက်သွားတာပဲချုပ်သွားတာပဲပြောက်သွားတာပါပဲတဲ့အဲလူရင်းကတော့ဟိုတဲ့အနိစ္စရောက်သွားတာပါပဲအဲဒါကြောင့်မို့ ဖောက်ပြန်တာတော့တော့ရောတဲ့မနည်းဘူးဆိုလို့တော့ဖောက်ပြန်တာဒီကြည်လေးကမနည်းနေဘူးတဲ့ဒီနေ့လုံးမှာတော့ကြောင်းရှိရှိကနေနဲ့ကြာခုနေတာတော့ချာဟိုငငယ်လေးကနေနဲ့ကြာခုတစ်မျိုးခုတစ်မျိုးခုတစ်မျိုးတွေဖောက်ပြန်ပြောင်းလဲနေတာကအဲ့ဒီသဘောတွေကပထမတသဘာဝရုပ်ပါပဲတဲ့အဲ့ဒါကိုတီကံများကလည်းပဲသိအောင်တော့ဖောက်ပြန်တယ်ဆိုတာရှင်းတော့မတူတဲ့သဘောလောက်နေစိတ်တိတာတိဝိရောတိပိယသမားရေသိရောတိလောကနာနာမလို့ အဲဒီကနေ့ဖြစ်ပြတယ်အဲ့ဒါဘုန်းကြီးတို့ကလင်္ကာစီရတဲ့ဘုန်းကြီးကအဲရှင်းအောင်မူရာဖောက်ပြန်တာခန္ဓာယုံမှားတယ်အဲ့ဒါသုံးပါလို့ဆိုလိုက်ပါရှင်းအောင်မူရာဖောက်ပြန်တာခန္ဓာယုံမှားရှင်းအောင်မူရာဖောက်ပြန်တာခန္ဓာယုံမှားရှင်းအောင်မူရာဖောက်ပြန်တာခန္ဓာယုံမှား အဲ့ဒါရုပ်ပဲမှတ်ထားရုပ်ဆိုမျိုးလုံးကြီးရုပ်ပဲလို့မကျွဲနဲ့ပေါ့အဲမယူနဲ့ပေါ့မထင်နဲ့ပေါ့အေးအဲ့ဒီအကြည့်ရုပ်လေးကမတွေ့ရဘူးတဲ့ညာနဲ့ဝိပဿနာကညာလောက်ပါဟုတ်တွေ့ရမြင်ရတာကအသင်းတစ်ခုပဲတဏှိတသနာရုပ်ပဲကျန်ကမှာအသင်းတစ်ခုပဲရုပ်နဲ့28ပါးရှိတော့တယ်အသင်းအသင်းရုပ်တစ်ခုပဲမြင်ရတာမြင်ကောင်းတဲ့တဏှိတသနာမြင်ခြင်းနဲ့ကွာဖြစ်တဲ့ရုပ်တဏှိတနာရုပ်ခေါ်တဲ့ပါဠိတော်မြန်မာတော်သောမြင်ကြီးနဲ့တစ်ခါဖြစ်တဲ့ရုပ်တဲ့ဒီတင်ရုပ်တွေကညာအလောက်ပဲဝိပဿနာဆိုတဲ့ညာအလောက်ပါဘူးညာနဲ့ရှိရတာပေါ့ အဲ့ဒီအဲ့ဒီကရုပ်ကိုမှတ်ထားပေါ့အဲအချင်းချင်းပေါ့လေဒါရုပ်တစ်ခုပေါ့လေအဲမျက်စိကိုဆိုသတိနားနားလဲရကိုစိတ်နှလုံးအတူသွားပေါ့လေဒါကမ္မတရုပ်ခေါ်တာပေါ့ကံကြောင့်ဖြစ်တဲ့ရုပ်တဲ့ရှေ့အတိတ်ဘဝကံကကုသိုလ်ကောင်းမှုပြုခဲ့လို့ဒီဒီရုပ်လေးပါလာတာကုသိုလ်ကုသိုလ်ကောင်းမှုမရှိလို့အကုသိုလ်ကံကျိုးပေးတော့ကပုဂ္ဂိုလ်ကြတော့ဒီရုပ်လေးဒီဒီရုပ်လေးမပါလာတော့အစင်းနဲ့တွေ့ပါမမြင်ရတော့ကံနေတဲ့ပသာဒကွယ်နေတဲ့ပုဂ္ဂိုလ်ပေါ့လေအဲမှန်တယ်မှာမာတင်မှာညူတယ် အဲပေလို့ရှိရင်မှန်ပါကြည့်လို့ရှိရင်အဆင်မထင်ဘူးပဲကဲလို့အစီရောက်မရှိတော့ကြောင်းအဲ့ဒီဥပမာလို့ပေါ့လေအဲ့ဒါရောက်လို့မှထားတဲ့အဆင်ကလည်းရောက်တယ်အဆင်ကလည်းရောက်မြင်အဆင်ကလည်းရောက်တယ်အဆင်ရောက်ဆိုတော့မိမိဆင်းလေးရောက်ပဲသူတော်အဆင်ပဲဒီဆင်ကကောင်းကောင်းဆိုဆိုနုနုကြမ်းကြမ်းနီးနီးဝဲဝဲပထမထသဘာဝပဲတဲ့အဲ့ဒီအဆင်ရောက်တာတကူအိုကြီးမှလည်းပဲတကူလုံးကလည်းရောက်မဟုတ်ဘူးတဲ့အဲ့ဒီအရေးရောင်လေးကဟော ပရမတ္ထဆိုတာကလည်းသဘောနဲ့တယ်ပေါ့လေအဲ့ဒီအရေးအောင်လေးကမှန်ကြည့်တယ်လို့ပေါ့ဟောဟိုမျက်စိအကြည့်ရောက်မှသွားပြေးဟာတယ်မျက်စိအကြည့်မှသွားပြေးဟာတော့ဟောတယ်မြင်တယ်ဆိုတာနံတရားလေးကပေါ်လာတာပေါ့မျက်စိရောက်မှမျက်စိနဲ့သိရှုတော်နေတဲ့အခါမျက်စိနဲ့ပြင်ဆိုင်တွေ့နေတဲ့အခါဆုံနေတဲ့အခါဟောတယ်ဟောပတာရရောက်မှသူပတ်ထိခိုက်တယ်ဒီကလေးကသွားပြီးတော့လေအဲ့ဒီရေကပရမတ္ထသူလေးပဲဖောက်ပြန်တော့မမြဲဘူးတဲ့အဲဖောက်ပြန်တော့သူလေးမမြဲဘူးတဲ့ အဲနင်တော့ကအမျက်တိကြည်တယ်တဲ့အဖြစ်ထင်လာတယ်ထင်တယ်ဆိုတာသကုပလာဒအကြည်သာမှလက်ထင်တာကိုထင်တယ်လို့ပြောတယ်လက်ထင်တယ်မျက်စိကလည်းကြည်တယ်အထင်ကလည်းထင်တယ်အဲသကုဝင်ရမြင်တယ်ဆိုတော့ရုပ်နှစ်ခုပေါင်းစုံတဲ့အခါမြင်မှုလေးကပေါ်လာတာပေါ့ရှေးကကမြင်မှုလေးကဒီမျက်စိတမှာလည်းရှိတာမဟုတ်ဘူးအဆင်းထဲမှာလည်းရှိတာမဟုတ်ဘူးအဲ့ဒီအကြောင်းတစ်ပါးပေါင်းစုံတဲ့အခါမှာစက်နဲ့ဖြုတ်နဲ့သူပေါ်လာတာမိကျင်းနဲ့မိကျင်းမှာဟိုမိကျင်းပါမရှိတဲ့ရာနဲ့ အဲမိရခါမှာရှိတဲ့ရနဲ့တိတိကမှာမိတော့ပေါ်ပြီးတကယ်လို့လေအဲတခြားတွေထားတော့ဒီမိတော့မပေါ်ဘူးလက်မမလည်းမရှိဘူးမိတော့တမလည်းပဲဟိုတဲ့အဲခါတဲ့အရာမှလည်းပဲမိမရှိဘူးအဲပြီးရခါနဲ့မှလည်းပဲမိမရှိဘူးအဲပေါင်းဆောင်တဲ့ခါမှာပေါ်လာတော့ကသူလည်းပဲနန္တရားပဲတဲ့သူလည်းမတရားဘူးတဲ့ပေါင်းဆောင်တဲ့ခါမှာသူပေါ်လာတယ်ဒါရဏကိုစိတ္တပိကညာတော့ထင်တာပေါ့လေအဲဒါလည်းတိတ်အဲမမြဲဘူးတဲ့ဒါဝိညာဉ်စိတ်ခေါ်တဲ့ အဲ့ဒါမြင်သိခေါ်တာပေါ့လေအဲ့ဒါသိခေါ်တယ်အဲ့ဒါလည်းဆိုလိုက်အောင်ဟိုထဲမှာသူတေလာလာသိမှုမှာအန္တာဝိညာဉ်မှသူတေလာလာသိမှုမှာအန္တာဝိညာဉ်မှသူတေလာလာသိမှုမှာအန္တာဝိညာဉ်မှအဲသူတေလာလာတော့သူရဲ့သိတာပေါ်လေသွားမြင်သိကြသိနာမိစားသိသိကိုယ်သိ အဲသွားသေးလားဒီတိုင်းလေးလျောင်းနေအသိကြီးအများကြီးအဲ့ဒါထိထိလာလာမပြောနိုင်ဘလောက်လည်းမဟုတ်ဘူးအဲ့ဒီအသိကြီးအသိ၆ပါးပေါ့လေအဲအသိ၆ပါးဝိညာဏခန္ဓာခေါ်တယ်ဒါထွေးထွေးလာလာသိမှုမှာခန္ဓာဝိညာဉ်မှတ်တယ်ဝိညာဏခန္ဓာဆိုလိုတယ်ပေါ့အဲ့ဒီမျက်စိကြည့်လို့ကဒီလိုပဲမြင်တဲ့သဘောမြင်သိခေါ်တာပေါ့အဲ့ဒါနန္တရားတဲ့အဲ့ဒီဟိုစကုညင်အဲ့ကလေးကသိတာပေါ့လေသင်ကိုနောက်ပြီးတော့မျက်စိဟိုတဲ့ မျက်စိကလည်းကြည့်အဆင်းကလည်းထင်စက်ကွယ်မြင်ဖတ်တာလေးတွေ့အဲ့ဒီမှာဖတ်တာဆိုတာရှိတယ်တဲ့သက္ကုပံဖတ်တာဘယ်လိုမြန်မာလိုတော့မျက်စိမျက်စိတွေ့ပေါ့ဖတ်တာဆိုတာကညာနဲ့ရှုရတာပေါ့လေဖတ်တာသဘောဆိုတာဘယ်လိုလဲဆိုရင်ဖတ်တာနားလည်ခဲ့တယ်အမှန်တန်ကတတ်တဲ့ပါတူတို့တော့မသိလို့တလဲလဲနဲ့ဖြစ်နေတယ်ဟုတ်လားအဲဒီဖတ်တာဆိုတာကဖတ်တာပြည့်ရဝေဒနာဆိုပဲဖတ်တာကြောင့်ဝေဒနာဖြစ်တယ်ဝေဒနာတဏှာဖြစ်တယ်ဆိုတော့ပြိဿသမုပ္ပါမှာအဲဒီဖတ်တာကအရေးကြီးတယ် လို့ပဲရှိဥစွာဝိသုဒ္ဓိမေဌာနရှိဥစွာကြောက်တဲ့သဘောကဖတ်တာပါပဲတဲ့ဥပမာအပြည့်ပြောမယ်ဆိုရင်ဖတ်တာရဲ့အဲမျက်စိရဲ့ခင်းရဲ့မြင်မှုရဲ့ဒီသုံးပေါင်းဆောင်ရတဲ့ကအတွေ့အကြုံပေါ်လာတယ်ပေါ့ညမာလိုတော့မျက်စိအစီပေါက်လာတယ်ပေါ့မျက်စိအစီပေါက်လာတယ်ခေါ်တဲ့ဥပမာအပြည့်တော့ဆုံးအဲကြပွေရဲ့မကျေးသေးရဲ့ထက်ထောင်းလိုက်တဲ့အခါမှာမကြည့်ပြီးအတိပေါက်လာပြီးတကယ်ဆိုအဲအတိပေါက်တာနဲ့ဖတ်တာနဲ့တူတယ်တဲ့။ဆုံနဲ့ တက္ကဝတာတိုင်းနဲ့တူတယ်တဲ့အဆင်းရောက်နဲ့ဒီဘုနဲ့တူတယ်တဲ့မကြည့်သိနဲ့မြင်တဲ့သက္ကုဉ္စိတ်နဲ့တူတယ်တဲ့အဲဖသနဲ့သိပောက်တာတူတာပေါ့လေအဲ့ဒါကိုမျက်စိကိုတွဲပြီးတော့သက္ကုပံဖသတဲ့ညာမှာလည်းတော့မျက်စိတွေးတဲ့အတိတ်ကတော့မျက်စိအသိပောက်လာတာတဲ့အဲ့ဒါဖသမှတ်ထားပေါ့လေအဲ့ဒါတခုဆိုသေးတယ်နောက်နောက်တော်ရ၅ပါးကြံနေတဲ့တူတူပေါ့အကုန်လုံးဟောလို့မရဘူးဒီနေ့အချိန်အားသိရှိနေမှာဟုတ်နောက်ပြီးတော့အဲ့ဒီဖသ ရောက်တဲ့ဝေဒနာတဲ့ပတ္တိယဝေဒနာတဲ့အဲ့ဒီဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာ၃ပါးရှိတာကိုအဲဒုက္ခဝေဒနာကချမ်းသာတာပေါ့လေဒုက္ခဝေဒနာဆင်းရဲတယ်ဥပ္ပခဝေဒနာလေးလို့ရှိတာပေါ့အဲဒီအဲအဲဖသာကတော့ဟိုနန္တရားတဲ့ပါလို့သူဟိုတဲ့ထူထူလာလာသိတဲ့ပါသွားတာပေါ့လေဒါဟိုတဲ့ဝေဒနာလိုက်ဆိုလာဘူးခန္ဓာ မခန္ဓာလေလူမာဝေဒနာဟုမှားခန္ဓာအခန္ဓာလေလူမာဝေဒနာဟုမှားခန္ဓာအခန္ဓာလေလူမာဝေဒနာဟုမှားဝေဒနာသုံးပါးရှိတာကိုဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတဲ့မြန်မာလိုတော့ခန္ဓာမှုမခန္ဓာမှုလေလူရှိမှုပေါ့လေအဲ့ဒီဝေဒနာကိုဟိုဘုရားကဘယ်လိုပြောလဲဆိုရင်ည သကုံပိကွေအဘိညာယူပါဘိညာတကုဝိညာဏဘိညာတကုတံပါသောဘိယောယာမိတံသကုသမတာပိစယဥပဒိဒုက္ခဝါဒုက္ခဝါဒုက္ခမတုဝတာမိဘိညာတဲ့အဲ့ဒီမျက်စိရဲ့ဆင်းရဲ့မြင်တာရဲ့မျက်စိတွေ့ရဲ့ဝေဒနာရဲ့အဲ့ဒီတရားတွေ၅ပါးအဲ့ဒီတရားတွေပေါ်လာလို့ရှိရင်မှတ်လိုက်ပါတဲ့ဘိညာသိရ၏တဲ့သိရမယ်တဲ့ရှုမှတ်ရမယ်တဲ့ဒီလိုဆိုတဲ့ သူပါပဲသိရမယ်မှားရမယ်ပေါ်များရမယ်အထောက်တယ်ဆိုတာသူတူပါပဲဒါကလွယ်လွယ်အပင်ကြီးကသိရအေးတဲ့ရှုမှတ်သိရမယ်ပေါ့လေရှုမှတ်တဲ့သိရမယ်တဲ့ဘာဆိုတာဒါအထောက်ပေါ့ဘုရားတော်အတော့ပေါ့ညဘုန်းကြီးတော်ကြီးသင်္ဃာကတော့လက်စီကလည်းကြီးသင်္ဃာလည်းထင်းဒီဒီပါဠိတော်ရေးတာပဲလက်စီကလည်းကြီးအသင်္ဃာလည်းထင်းတက္ကဝဉ္ဇကလည်းမြင်ဖတ်တာလည်းတွေးဝေဒနာလည်းခံစားငါးပါးသုံးပေါင်းစုံမိတာကိုမြင်နေသွားတဲ့အဲ့ဒီငါးပေါင်း ငါအဲ့ဒီတရား၅ပါးပေါင်းစုံတဲ့ပါမြင်တယ်တဲ့မြင်တယ်ဆိုတာဒီတရား၅ပါးပေါင်းစုံလို့မြင်တယ်တဲ့အဲအဲဝိပဿနာတရားအထုတ်တော့နောက်ပိုင်းမှာဓာတုတမယညာပေါ့လေနောက်ပိုင်းမှာငါးပါးပေါင်းစုံမိတောင်းနေနဲ့ဆိုကမြင်တော့ခဏဒါအထုတ်ဖို့နောက်ပိုင်းကမြင်တော့ခဏဟောက်ပါလေမြင်တာဘုန်းကြီးတိတ်ပဲပြောတာမြင်တော့ခဏမြင်တယ်လို့ရှိမှရောက်လားအဲငါးပါးလုံးပေါင်းစုံမိတာနေတဲ့တော့ အဲမြင်တော့ခဏမြင်တယ်လို့ဒါအထုပ်ပုံရှုမှတ်ရည်တဲ့ရင်ဆိုင်ရင်ဆိုင်နဲ့တော့မျက်စိနဲ့အရှင်နဲ့ဆိုင်နေတဲ့အခါမှာမြင်တယ်လို့တတိမဲ့ခင်ကရှေ့ဆောင်ထားပြီးတော့မှတ်လိုက်ရမယ်တဲ့မြင်တော့မြင်တယ်လို့ရှုမှတ်ရည်တဲ့အဲဒါအထုပ်ပုံပေါ့လေအဲအထုပ်ပုံဒါကအဲဒါဘုန်းကြီးတို့ကြည်တာကအဲဒါဟိုရင်အဲဒါခန္ဓာ၅ပါးလိုက်ကြတယ်ခန္ဓာ၅ပါးပေါ်လာ냐သတ်သားသိလိုက်ပါ သတ္တတိမပရမသတ္ထမိနိသာသတ္တမိမပညာကသင်္ကြယုံနာသာယုံနာထင်မဉာဏ်ရင်ကနိညာနိဗ္ဗာန်သာနိဗ္ဗာန်မြမဘုဒ္ဓခမုတ်ချလို့ညီသာအဲဒီခန္ဓာအလုံးရယူပခန္ဓာဝိညာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာ ဝိညာဉ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးရှိတယ်တဲ့ဟုတ်လားမိမိခန္ဓာကိုယ်လူကခန္ဓာကိုယ်မှာပေါ့လေတာဝိညာဉ်တကအဝိညာဉ်တကသက်ရှိတဲ့တတ္တဝါသက်ရှိတဲ့တတ္တဝါတော့လေခန္ဓာထက်တရားလေတာပေါ့လေအဲ့ဒီခန္ဓာ၅ပါးမိမိခန္ဓာကိုယ်မှာပေါ်လာရင်မှတ်ရမယ်တဲ့မပေါ်မှမှတ်နိုင်ဆိုလို့လေပေါ်တဲ့အခါမှားယူပဲခန္ဓာပေါ်ရင်အဲမှတ်လိုက်အဲဝေဒနာခန္ဓာပေါ်ရင်ဝေဒနာမှတ်လိုက်သင်္ခါခန္ဓာပေါ်ရင်မှတ်လိုက်သင်္ခါရခန္ဓာပေါ်ရင်မှတ်လိုက်ဝိညာဏခန္ဓာပေါ်မှတ်လိုက်အဲဒီကလည်းခန္ဓာနှစ်ပါးထဲမှာဟိုဟိုတဲ့ခန္ဓာနှစ်ပါးကြာနေတယ် ဟိုတဲ့ပညာခန္ဓာဆိုတာနည်းနည်းလေးခဲရင်တယ်လိုက်လိုက်ဆိုလိုက်အောင်ဟိုတဲ့မြတ်ဟိုအချင်းနောက်မူရာထဲမှာချင်းနောက်မူရာဟောက်ပြန်တာခန္ဓာယုံမှာခန္ဓာမခန္ဓာလိလူမှာဝေဒနာဥမှာသံသိလိမ်မှာမမေ့ရာပညာဝေမှာသိသောကြောင့်ကြသတ္တမြသင်္ခါရဥမှာ ဒေဒေလာလာသိမှုမှာခန္ဓာဝိညာဉ်မှာအဲ့ဒီဟိုတဲ့ပညာခန္ဓာဆိုတာကနည်းနည်းသိခဲ့တယ်ဟိုတဲ့ပညာသိတရားသိတွေတော့အများကြီးရှိတာပညာခန္ဓာဆိုတာကဟိုရှိနေကအဖိုးတွေဖွားတွေကြက်တာဒါပဲငပြူပဲငနီးပဲငကြောင်ပဲအကြပဲအဖိုးပဲအဖွားပဲငပြောပဲမပိနေပိမဲ့ဒူးရင်ပဲလို့ဒီလိုမှတ်ထားလို့ဒီလိုဟာဒူးရင်ပဲပိနေပဲတွေ့တဲ့ကသိလာတဲ့သဘောကဒါပညာခန္ဓာသိတဲ့ပညာခန္ဓာခေါ်တဲ့ အဲဒီတညာခဏပေါ်လာတယ်မှားတယ်အထူတိလာသိမှုမှာသွားထူတိဟုတ်တယ်သိစောကြောင်းကြောင်းတိုက်တနည်းဆိုတာကသိစောမှုကြောင်းကြောင်းကိုရိတ်တာသွားခြင်းနဲ့ဘုရားဘူးခြင်းနဲ့အဲဒီလိုသိစောမှုကြောင်းကြောင်းကသင်္ခါရခန္ဓာမှားတယ်အဲဒီခန္ဓာလေးပေါ်မှတ်ရမယ်တဲ့အဲဒီခန္ဓာ၅ပါးယုံနာတရားပေါင်းလိုက်တော့နာမခန္ဓာ၄ပါးပေါ့အဲနာမခန္ဓာ၄ပါးယူဘခန္ဓာတစ်ပါးယူဘခန္ဓာတစ်ပါးနာမခန္ဓာတစ်ပါးပေါင်းတော့ဟိုတဲ့ယုံနာနှစ်ပါးပဲရှိတာပေါ့အယုံနာနှစ်ပါးပဲရှိတယ်တဲ့ အဲရုပ်နဲ့နာနဲ့ပေါင်းလိုက်ပေါ့တို့ပဲနာမခန္ဓာဝိညာဉ်နဲ့ခန္ဓာပြတ်ထားတယ်တဲ့ဓမ္မပဒပါဠိတော်မှာအဲဝိညာဉ်နဲ့ခန္ဓာပြတ်တယ်ဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာမပြတ်ထားဘူးတဲ့ဝိညာဉ်နဲ့ခန္ဓာပြတ်ထားတယ်ဒါကိုမျက်စိမြင်တယ်နားကြားတယ်နှာနှာသဘောဝိညာဉ်ကအဲမြင်တယ်သောတာဝိညာဉ်ကကြားတယ်ပေါ့သူကပြတ်ထားနေတာဟုတ်ဒီတိုင်းနဲ့ဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာမပြတ်ထားဘူးမပြတ်ထားဘူးတဲ့အဲ့ဒီယုံနာကိုပေါင်းလိုက်တော့ထာဂရာဆရာက ယုံနာနှစ်ပါးရှိတာပေါ့အိမသမေကာယေလောဘနာအိမသမေကာယေလောဘနာလက္ခဏာယူပါနာမလက္ခဏာနာမလေးသင်္ကေပတောနာမရူပံဝါဘတတိတိတဲ့အိမသမေကာယေဤတဖန်နာလောခန္ဓာကုဏရောပနာလက္ခဏာဖောက်ပြန်သောသဘောကရူပံယုတ်နာမလက္ခဏာအောင်ဆုံးမြသိသောသဘောကနာမနာဣတိသောသင်္ခေပတော်အချင်းရတဲ့နာမရူပံနာယုတ်ကိုဝါဝတကိတိယောဂီကပိုင်းခြား၏တဲ့အယုတ်လုံးနဲ့ပုဂ္ဂိုလ်ကညာဟိုတဲ့ပူရပူရမဣတိဣတိမကိုယ်တဲ့ကိုယ်တဲ့မရဲ့ အဲဖောက်ပြန်တဲ့သဘောလေးပဲကိုွေးတဲ့သဘောလေးနဲ့အဲကိုွေးတာကိုမျိုးသိနေတဲ့သဘောလေးရှိပါလားဆိုရင်ဒါဟိုနာရောက်ထင်တယ်ပေါ့အဲ့ဒီနာရောက်ထင်တယ်တဲ့အဲ့ဒီကနာရောက်ထင်တယ်တဲ့ဒါကဒါကကျင်းရင်ပြထားတာပေါ့လေအကျင်းရင်ပြထားတယ်အဲ့ဒီဟိုတင်းကတော့အကိုကာကပါဠိတော်ပေါ့ဘိညာတော့ပါဠိတော်မှန်ကြောင်းမို့လေအဲနောက်ပြီးတော့သူအကျိုးတွေကတော့ဟိုတတိပံပါဠိတော်မှာပါတာပေါ့အဲတတိပံပါဠိမဧကယနာမေခော ဧကယဧကယနောဘိခွေမေကော တတ္တနာဝိတုဒ္ဓိယဟောကပရိဒေဝသမတိဝံဒုက္ခဒေါမနနာဒီဝညာသတိဝံနိဗ္ဗာန်လာသတိယယတိနာသတ္တရောကနေသတ္တရောဣဒဘိခွေကာယေကာယ ानु ပါတိဝရတိဝဒါတုစိတ်တေတုဓမ္မေတုနဲ့ဘုရားလျှောက်ပြီးတော့တတိမပါဠိတော်လျှောက်ပြီးတော့ဟောတာပေါ့အဲ့ဒီကာယ ानु ပါဒနာဝေဒ ानु ပါစိတ် ानु ပါဓမ္မ ानु ပါဒနာအဲ့ဒီလေးခုကလည်းပေါင်းလိုက်တော့ခန္ဓာ၅ပါးပါပဲရှင်းလိုက်တော့ယုံနာ၅ပါးပါပဲကာယ ानु ပါဒနာဆိုတာက ရုပ်ဘောဝေဒနာနုပသနာဆိုတာကဒီမှာဝေဒနာဝင်တဲ့ခဏလေးကဘောအဲဒီစိတ်တ ानु ပါဒနာနဲ့စိတ်တ ानु ပါဒဝိညာဏခန္ဓာဘောဓမ္မ ानु ပါဒနာနဲ့ဓမ္မနုယောခန္ဓာကဓမ္မဟိုတဲ့နဲ့မြင်ရကဟိုတဲ့နဲ့ထည့်ရတယ်ခန္ဓာကမြင်ရခန္ဓာနဲ့သင်္ခါရခန္ဓာကဓမ္မနုပါဒနာထည့်ရတာပေါ့လေအတူတူပါပဲအဲဒီကာယဝေဒနာစိတ်တမှာဒါလေးပေါ်ရရှိမှတ်တာပဲအထုတ်ကုန်တော့ဟိုမှလည်းခန္ဓာ၅ပါးပေါ်ရင်မှတ်တာပဲအတူတူပါပဲဒါ အဲဒီဟိုတဲ့အဲ့ဒါတူတူပါပဲအဲဒီအာထုပ်ပုံတော်ဗိဓာသုံးမှာလည်းပဲဟိုဘုရားဟောတာတာအဲဒိဋ္ဌိဒိဋ္ဌမတ္တဘုသိဒိဋ္ဌိဉာဏဒိဋ္ဌမတ္တနိအမှတ်ပြုံညာနိဘုသိတိဖြစ်အိကုတေကြာ၌ကုတ္တမတ္တကြာဤအမှတ်ပြုံညာနိဘုသိတိဖြစ်အိနဲ့ဘုရားအဲဒေါရ၆ပါးအောင်၆ပါးဟောတယ်လျှောက်ပြီးတော့ဟောတာပါပဲအဲဟိုဒါကတော့ရံကွာဘုန်းကြီးတွေရံကွာတကားတွေဟောလို့ကုန်နေပါပြီအဲဘုန်းကြီးကသိပြီးတော့ဟောဖို့သိမလို့တော့ပါဘူး အဲ့ဒါတော့ဟောလေသိတော့ပါပြီအဲ့ဒီယုံနာထင်ပုံလေးအနည်းငယ်ပြောမှာပေါ့လေအထုတ်လို့နောက်တော့အထုတ်ခိုင်းတော့တောင်းခဏအဲရုပ်ထင်ပုံနာထင်ပုံကတော့ဝိသုဏိယသာဂရဆုံးဖြတ်တဲ့အတိုင်းပေါ့လေအဲနင်းနဲ့နင်းနဲ့မှားကြားတော့ကြားတယ်မှားနာတော့နာတယ်မှားစားတော့စားတယ်မှားထိတော့ထိတယ်မှားပြီးတော့ထိတယ်မှားတော့ကိုယ်ရသွားတယ်ရက်တယ်ထိုင်တယ်လောင်းတယ်ကိုယ်ရစားတယ်အလို့တော့အကုန်ပေါ့လေမြောက်ဟိုတယ်အရှင်သွက်ချင်းကယောဂီပုဂ္ဂိုလ်ခန္ဓာကိုယ်ရောက်ကောင်းလို့ထားတယ်ထိုးထိုးချင်းကမှတ်နေရမယ်တဲ့ အဲတိပ္ပံပါဠိတော်ကအဲဒါရုပ်မှာမှတ်ပုံသုဏဝေဒနာမှာမှတ်ပုံသင်ညာမှတ်ပုံသင်္ခါရခန္ဓာမှတ်ပုံဉာဏခန္ဓာမှတ်တော့အဲဒါတွေမြတ်ဝလင်္ကာဓမ္မလေးပါတာပဲဟိုကဘုန်းကြီးတွေတရားတွေဟောတာတွေလည်းပါနေတာပါပဲအဲညာသင်ပုံလေးပြောပြီးတော့နောက်အားထုတ်ခိုင်းနေပေါ့လေအဲညာတွေကမှတ်နေလို့ရှိရင်ဘယ်လိုညာထင်လာမဲ့ဆိုရင်ဝိသုဒ္ဓိမေထာထာကရာကနာမရူပမတ္တာဥဒ္ဒံအင်ယောကောစီတဲ့ သတ္တဝမနုဿဝဗျမာနာတိသင်္ဃကိစ္စတိတဲ့မှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟောတယ်နာမရူပမတ္တတော်နာယုံမြအထက်နာယုံမြအောက်တအပေါ်လောအဲ့ဒီနာယုံမြအထက်အပေါ်လောနာယုဆိုတာမိပညာသဏ္ဍာအနဲ့ပေါ့လေအဲမြင်တဲ့အခါမှာနာမရူပမတ္တတော်အထက်နဲ့မြင်တာနှအထက်အောက်တအပေါ်လောအင်းရောတပါတော်ကောတိသုံပြောက်တော်တတ္တဝတတ္တဝတိတကောင်မနုဿဝလူတိတကောင်ဒေဝနတ်တိတကောင်ဗျာမာဝဗျာမာတိတကောင်နတ်တိမရှိ ဣတိဆိုနေတာဆုံးဖြတ်တဲ့ကိစ္စရိရောက်ပြီတဲ့ဒါညာဆုံးဖြတ်တာလေအဲမြင်နေမြင်နေမြင်နေမြင်လို့မှတ်နေတဲ့ယောဂီအစင်းနဲ့မြင်တာတစ်ခု အပြင်ဘာမှမထင်တာယုံနာထင်တာပဲတဲ့အဲဒီပညာမထင်ယုံနာထင်တာပေါ့လေပဏမကိုထင်တော့တယ်ပညာပြောက်သွားတာပေါ့ဒါယုံနာထင်တာပဲအပေါ်မထင်တာပေါ့အပေါ်မတွေကဘာတွေတော့အဲလူတွေနတ်တွေတတ္တဝါတွေငါတွေသူတွေယောက်ျားတွေမိန်းမတွေပေါ့လေအဲဒီလိုမထင်တာ ယုံနာထင်တာပါပဲတဲ့ယုံနာထင်တာကမှိုက်လည်းထင်တာပါပဲအဲမှိုက်လည်းထင်တာပါပဲအဲမမှတ်တဲ့ပုံကမထင်ဘူးမှိုက်ထင်တာပါပဲအဲဒီမှာဗာဟိလာသောထာတာမှလည်းပါတယ်ပေါ့လေဒိဋ္ဌာတိသူဒိဋ္ဌမတ္တာတိဝေဒနာပုတ္တတာအပ္ပကိနောတိတဲ့ဒိဋ္ဌာတိသူမြင်ချင်းကြားချင်းနားချင်းစားချင်းသိချင်းသိချင်းတို့ကဒိဋ္ဌမတ္တာတိဝေဒနာမြင်ကံနဲ့အကြာကံနဲ့နာကံနဲ့စားကံနဲ့ထိကံနဲ့တို့သွန်ပြေတဲ့ပုတ္တတာဖြစ်သည်လေအာသံကိနော လောဘဒေါသမောဟသာဤသော ကိလေသာနဲ့မရောမချက်နာယောသက်သက်ထင်ရင်းကောတိတိတဲ့အဲ့ဒါကဟိုတဲ့မူလပဏာသာထားတာဖွင့်ပြတယ်နောက်ပရိသမီနာမဲ့ပါဠိတော်ကိုပါလေပါတယ်အဲရေးရေးဓမ္မပညာတာဟောတိတိဓမ္မညာတာဟောတိညာတတိညာနာပဇာနာတိပညာတေနာဝတိအပညာပညာတဲ့အပညာပညာဆိုအာယုံရှိရှိပြီးတော့မှတ်နေတာအဲ့ဒါညာနတ္ထညာတတိညာနာဆိုတာနာယုတ်ထင်တဲ့ညာနာပဲတဲ့နောက်မှတ်ပါနေတော့ပဇာနာတိပညာအနိစ္စဒုက္ခအနတ္တလက္ခဏာရေးထင်လာမဲ့ညာပါပဲတဲ့ဒါပါဠိတော် ဒါပိဿံတရားပါဠိတော်အဲဒီတော့အဲဒီဟိုတဲ့နောက်ရှိရှိကဘုန်းကြီးတွေနောက်နောက်တကာတွေဟောတဲ့ဥပရိပံပါဠိတော်ဟာမှန်ကြောင်းပေါ့လေဘုန်းကြီးကဟိုတဲ့သက်သေကံပြတယ်ပေါ့အဲလုံကြီးကတော့ဟောရင်အကျယ်ကြီးနေမှာပေါ့အဲဒီမှာနိုင်ုပ်ခင်ပုံနိုင်ုပ်ခင်ပြီးတော့ဟိုတဲ့ကိလေသာတင်ပုံကိလေသာတင်ပြီးတော့နိဗ္ဗာန်ကြောက်ရောက်ပုံအနည်းငယ်ဟောမှာပေါ့အဲမဲ့ဝင်ပုံကတော့လည်းအနည်းနောက်တော့အဲရှင်ဥက ဟောတယ်နိဗ္ဗာန်ကိုရင်ဟောမှာနိဗ္ဗာန်ကိုရင်ဟောမယ်ပါဠိတော်ရအဲနိဗ္ဗာန်လေးနားလည်အောင်ပေါ့လေအဲယောဤပတမေသနာယကဝိမျောသနာယကဘာနာဤတံဤပဒနိဒာသတိကရဏသတိကရဏထအယဟောပါဦးယောဤပတမေသနာယကဝိညာသနာယကဘာနာဤတံဤပဒနိဒာသတိကရိယပြိဝေတော်နိရောဓသစ္စာနဲ့ပြိယမေပါဠိတော်ဤပတမေဤပတမေယုံ၌ န္ဓာ၅ပါးသဘာတိဟောနေတော့ကြာနေမယ်ယူပသမေရောက်၌ဝေဒနာ၌ပညာ၌သင်္ခါရ၌ဝိညာဉ်၌ရောသန္နာယကဝိနည်းဖြင့်သန္နာယကကိုကြောက်ခြင်းယံသန္နာယကဘာနာဖြင့်သန္နာယကကြောက်၏ဤတိုင်းရောက်ဝေဒနာပညာသင်္ခါရဝိညာဉ်၌သန္နာယကကြောက်သွားခြင်းဒီကသန္နာယကကြောက်သွားခြင်းဒီကဝိပဿနာရောက်၏ဝေဒနာ၏ပညာ၏သင်္ခါရ၏ဝိညာဉ်၏နိတ္တရဏ သံဃာဘုကထွက်မြောက်သွားခြင်းဒီတဲ့အရာဤအဲအယုတ်ဝေဒနာပညာသင်္ခါရဝိညာဉ်၌ခန္ဓာအဲဝေဒနာအော်ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်၌သာနာယကကြောက်ကြောက်သွားခြင်းကြောက်သွားခြင်းဒီကသတိကရိယာပြီးပြီတော့မျက်မှောက်ပြသောသဘောရှိသည်တည်းရနေရောသေသာနိဗ္ဗာန်ကြီးတဲ့ဒါကိုသရုံတော်ကြီးအကျမ်းမှာလေးပါတာပါပဲပိဿာမြတ်ပါဠိတော်က အဲမြန်မာလူအတိတ်ပဲကတော့အဲနင်းနေနင်းနေပြီးတော့မှတ်နေတဲ့ခါပေါ့လေနင်းနေနင်းနေနင်းနေနောက်ကြားတယ်ကြားတယ်နားနေနားနေစားတယ်စားတယ်အဲအမ်အမ်စားတယ်စားတယ်ဟိုတန်းပူတယ်အေးတယ်ထိတယ်ပေါ့လေကိုယ်တယ်စားတယ်သွားတယ်လို့မှတ်နေရဲ့အဲမှတ်နေတော့ခန္ဓာရာကဝိတော့ခန္ဓာရာဝိနည်းရောဆိုလို့ခန္ဓာရာကပြောက်တယ်ဖြောက်တယ်တဲ့ခန္ဓာရာကကိုခန္ဓာဆိုတာကလူချင်းတတ်မဲ့တာຢာကဆိုတာကအဲ တွဲလန်းနှစ်သက်တာနှစ်ခုပေါင်းတော့ဆန္ဒရအာကြီးသောအာကြီးတဲ့တဏ္ဍာခေါ်တာပေါ့နန္ဒီယာကနန္ဒီယာကကိလေသာခေါ်တာပေါ့နန္ဒီယာကိလေသာအာကြီးတဲ့တဏ္ဍာအဲ့ဒါကိုဖြောက်တယ်တဲ့ဖြောက်တယ်ဆိုတာပယောကပါတော့ဝိပဿနာညာနဲ့မြင်တယ်ကြားတယ်လို့တတိကမဲ့ပြည့်အဲမဂ္ဂသစ္စာဖြောက်နေတာပေါ့ဖြောက်တယ်တဲ့။ယံသန္တရာပါဏာ ရင်ဆံရကပျောက်ဤတယ်ပျောက်တာမဖြစ်တာပေါ့အဲ့ဒီမျက်စိအာယုနာအောင်နာအောင်လာအောင်မှမှတ်နေတော့ခန္ဓာရအာကြီးတဲ့တဏှာရကမဖြစ်ဘူးတဲ့ပျောက်နေလို့ပျောက်နေတော့မဖြစ်တာပျောက်နေတာပေါ့အဲ့ဒီပျောက်နေတဲ့သဘောကပျောက်နေတဲ့သဘောကအဲပျောက်နေတဲ့သဘောကမက်ကင်မက်ကသစ္စာခန္ဓာရကမဖြစ်တာသမုဒ္ဒသစ္စာကိလေသာကိုပယ်တယ်ပေါ့မဖြစ်တာပယ်တာပဲအကြောင်းမဖြစ်အကြောင်းမဖြစ်ဘူးအကြောင်းမဖြစ်တော့အတိုးဘဝခန္ဓာရောမဖြစ်ဘူးပေါ့ အဲ့ဒီဘဝခန္ဓာနဲ့ကိုမဖြစ်တာနိဗ္ဗာန်ဘဝခန္ဓာနဲ့ကမဖြစ်နဲ့အဲ့ဒါကိုပဲလေနိရောဓသစ္စာနိဗ္ဗာန်ပါပဲတဲ့အကြောင်းကံကိလေသာတွေမဖြစ်ဘဲနဲ့ချုပ်သွားခြင်းကြောင့်အကျိုးခန္ဓာနာယုတ်မဖြစ်တဲ့သဘောကနိဗ္ဗာန်ပဲအဲ့ဒီနိဗ္ဗာန်ကိုယောဂီညာကမျက်မှောက်ပြုရတဲ့သဘောရှိပါတယ်တဲ့ပါဠိတော်ကအဲ့ဒါကဥပါဒနိရောဓအနုပါဒနိရောဓအစ္ဆန္ဒနိရောဓတဲ့နိရောဓ၃ပါးရှိတယ်ပေါ့လေဥပါဒနိရောဓဆိုတာက အဲရုပ်နာတဘာဝဖြစ်ဖြစ်ကုန်လေဘူးပျောက်သွားတာပဲမြဲမြင်ပြီးပျောက်သွားတယ်ကြားကြားပြီးပျောက်သွားတယ်အနာနာပြီးပျောက်သွားတယ်သာသာပြီးပျောက်သွားတယ်ပူပြီးအေးပြီးပျောက်သွားတယ်ကိုကြီးစားပြီးပျောက်သွားတာဒါဥပါဒာဏီတော်ဖြစ်ချုပ်ပေါ်တယ်တဘာဝချုပ်ဖြစ်ချုပ်မချုပ်မဟုတ်မချုပ်ကအနုပါဒာဏီတော်လားတဲ့မှတ်နေတော့မြင်နေနေမှကြားတယ်ကြားတယ်မှနာတော့နာတယ်မှစားတော့စားတယ်မှထိတော့ထိတယ်မှပူတော့ပူတယ်မှအေးတော့အေးတယ်မှကိုတော့ကိုတော့စရှိပြီးတော့မှတ်နေတဲ့အခိုက်အခါမှာအဲ့ဒီအကြောင်းကံကလေးသာသူမဖြစ်ဘဲနဲ့ချုပ်သွားတယ် အဲ့ဒီအကြောင်းအကြောင်းမဖြစ်ပဲမဖြစ်တာချုပ်တယ်ဖြစ်ပြီးမှတော့မချုပ်တော့တပွားပရိသန်ကြီးပြီးတော့တာပဲအဲ့ဒီမဖြစ်ချုပ်တာအနုပါဒမချုပ်ခေါ်တယ်အဲ့ဒီအကြောင်းကံလေးသာမဖြစ်ပဲနဲ့ချုပ်ခြင်းကြောင့်နောက်အကျိုးဘဝခန္ဓာနာရောမဖြစ်တာနိဗ္ဗာန်ပဲတဲ့မဖြစ်ပဲပေါ့လေချုပ်သွားတာအဲ့ဒါနိဗ္ဗာန်တဲ့အဲ့ဒီနိဗ္ဗာန်ကိုယောဂီညာကကြောက်သွားတာမရရတယ်တဲ့ဒါဘို့အဲဟိုတင်းကနာပရိသမဉ္ဇ ဥပါဒာအနုပါဒာနိရောဓမဖြစ်ကြုတ်တာပိသမနဲ့အထကတာအဲဒီကတော့အနုပါဒာနိရောဓဒီမဖြစ်ကြုတ်ဘူးကအနာဂတဒုက္ခတာနိရောဓတဲ့အနာဂခန္ဓာကောခန္ဓာနာယုံမဖြစ်တာပါပဲတဲ့အနုပါဒာနိရောဓမချုပ်မဖြစ်ချုပ်ဆိုတာကဘဝခန္ဓာနာယုံအသိမဖြစ်တော့တာပဲတဲ့အဲဒီဘဝခန္ဓာနာယုံဖြစ်လက်တာနဲ့ဘဝခန္ဓာမဖြစ်မနဲ့ချုပ်နေတာနိဗ္ဗာန်နဲ့အဲဒီနိဗ္ဗာန်ကိုယောဂီညာကတကြိမ်လေး ကြောက်တာကိုမဲ့ရတယ်တဲ့မက်ကိုနှိပ်ပေါင်းမျက်မှောက်ပြုတယ်တဲ့အဲဒါကြောင့်မို့ဟောတယ်မက်ကပညာတကိမတာတဲ့မက်ကပညာမဲ့သောအပညာတကိမတာတကိမကြေရောမတာပြရည်မဲ့သောပညာသောဆိုတဲ့အမှန်ဆင်ညာနေတဲ့တဝိရိတွင်မှာမှတ်နေရောကအိဋ္ဌဒုက္ခအနတ္တတင်မှာချုပ်နေဆိုမြူပြီးခန္ဓာကိုယ်လေးအောင်ပြုဘူးဗိတ္တလေးအောင်ပြုဘူးဗိတ္တအောင်လေးအောင်ပြုပဲနဲ့ဘယ်ရောက်သွားတော့အဲ့ဒီစိတ်ကလေးကဟောနာမဖြစ်ပဲနဲ့ချုပ်ရင်းနဲ့အသင်္ကရာနိဗ္ဗာန်ဆိုတဲ့ နိဗ္ဗာန်ကိုကြားရောက်သွားတယ်ဟောအဲဒီနိဗ္ဗာန်ကိုကြားရောက်သွားတဲ့ဒီရင်လေးကြားရောက်သွားတယ်တဲ့ကြားရောက်သွားတယ်အဲတနည်းကတော့ဟိုတည်းမြင်လာတယ်အဲတနည်းကတော့သိလာတယ်ပေါ့လေအဲ့ဒီကြောက်တဲ့တော်တော်ကနိဗ္ဗာန်ကိုမျက်မှောက်ကြည့်တယ်တဲ့အဲယောဂီကနိုင်ရပြီဖို့ရပြီအဲ့ဒီထုတ်သွားတဲ့တော်ကလက်ပဲချမ်းသာမှုဖြစ်နေတာဖို့ပဲမြင်ပဲအင်းများချင်းတို့ရောက်တာနိဗ္ဗာန်ပဲတစ်ခုကိုယ်တော်နှစ်ခုကိုယ်တော်ဘုံခုကိုယ်တော်အဲပိဿကနာညာက ဆင်ရင်လိုက်တာမဲ့ရတဲ့ပုဂ္ဂိုလ်တဲ့ကိုယ်တိုင်ကိုယ်ပိုင်ညာပြီးဆုံးဖြတ်တတ်တဲ့ယောဂီပေါ့လေကမ္မဋ္ဌာန်းဆရာကအာဓမ္မကြီးဒကာကြီးမဲ့ဖို့ရပြီးပြန်တော့လို့ဟိုပေးလို့ရတာမဟုတ်ဘူးအဲ့ဒီလိုဆင်ရင်တဲ့ယောဂီမှကိုယ်တိုင်ကိုယ်ပိုင်ညာပြီးသိက္ခာညာနဲ့မှနိဗ္ဗာန်ကိုကြားရောက်သွားမှာဒီချိန်လေးကမကြဘူးအိမ်ငိုင်လောက်အိပ်ပျော်တော့လည်းမဟုတ်ဘူးပေါ့လေမေ့သွားလည်းမဟုတ်ဘူးအဲ့ဒါကိုဟိုရင်ပဋိသန္ဓေနာဟိုရင်ဟိုရင်ဝိသုဒ္ဓိမေတ္တာရသတ္တရိတ္တာနိပါပုဏာတိတိတဲ့ သစ္စာလေးပါးဆိုတော့ဓမ္မကြီးတော့ဟောတယ်နာနာယေဝမျိုးမုံနေမျိုးနဲ့ဘုန်းကြီးတွေတကားတွေဟောလို့ဟုတ်လားအဲဘုန်းကြီးကထင်ပုံလေးမြင်ပုံလေးရောက်ပုံလေးပဲဟောတော့မယ်သတ္တရိသစ္စာလေးပါပုဏ္ဏတိတိအဲမှာသစ္စာလေးပါဆိုရောက်တယ်တဲ့ဝိတ္တမိမေတ္တာကတော့အမှန်ပါပဲသတ္တရိသစ္စာလေးသစ္စာလေးပါပါပုဏ္ဏတိရောက်ပြီသို့တော်လည်းပဲနေရောသစ္စာနိဗ္ဗာန်တော့ကြောက်တာလိုရင်းပါပဲဒီတည်းဒုက္ခသစ္စာသမုဒယသစ္စာလောကီသစ္စာတွေတော့မတိုင်မတိုင်ကြရောက်နေတာကိုမေဃသစ္စာလေးပေါ်နေတာကိုအဲနိရောဓသစ္စာ နိဗ္ဗာန်ဆိုတာတစ်ကြိမ်လေးကြာရောက်တာပဲအဲ့ဒါကိုသတ္တာရိသစ္စာသစ္စာလေးပါးပါပုဏ္ဏလေးရောက်တာအဲရောက်တာနိဗ္ဗာန်ပါပဲတဲ့စိတ်ကလေးကနိဗ္ဗာန်လို့ပြည့်ဝင်သွားတယ်ရောက်သွားတယ်ခေါ်တယ်အဲရောက်သွားတယ်ဆိုတာခီးသွားလို့ရောက်သွားတာမျိုးမဟုတ်ဘူးစိတ်ကလေးကကြာရောက်သွားတာပေါ့လေခုအိမ်ဒီမှာထိုင်နေတဲ့ဒီစိတ်ကလေးကအိမ်ကိုချုပ်နေလို့ရောက်သွားသလိုပေါ့အိမ်ကိုရောက်သွားသလိုပေါ့ခုလေးကအထောက်အပံ့နဲ့တဒုက္ခအနတ္တနဲ့ဖျားပါချုပ်နေတော့ဟော အဲနိဗ္ဗာန်နဲ့ကြာရောက်လာတာအဲနိဗ္ဗာန်ကြာရောက်တဲ့ခါမှာအစ္စတလေးအောင်ဒီပိဋကလေးအစ္စတပိဋကနှစ်ပါးလို့ပြီးတော့အဲ့ဒီနိဗ္ဗာန်လေးကိုတက်ကြာရောက်နေတာပေါ့အဲပရမဟိုဖို့ရောတွေသောနေတော့မဲ့နောက်ကြတဲ့ဖို့သောတာမပြောတော့ဘူးတော့နှစ်ကြိမ်သုံးကြိမ်အောင်နောက်နိဗ္ဗာန်အောင်ပြုနေပြီးပုဂ္ဂိုလ်ကတော့နိဗ္ဗာန်ချမ်းသာကိုခံစားနေတာပေါ့အဲ့ဒါကိုဝိမုတ်တိယသာနိဗ္ဗာန်ခေါ်တာပေါ့ဝိမုတ်တိယသောတိပါတယ်ဝိမုတ်တိယသောတိဝိမုတ်တိယသာနိဗ္ဗာန်နဲ့ကိလေသာကိလေသာမုဒ္ဒနာရသော လွတ်တဲ့အရာကလေးခုပါပဲတဲ့ဝိမု ക്തി ယတာနိဗ္ဗာန်ဆိုတာပဲလို့တော့တဲ့အဲဒီကိလေသာတွေမရှိတော့ဘူးကိလေသာတွေချုပ်နေတယ်အဲကိလေသာတွေမပြတ်မနဲ့ချုပ်မြိတ်နေတဲ့အဲ့ဒီအရာကလေးအဲမိမိဟိုရင်ညာနဲ့မှခံစားနေတာဝိမု ക്തി ယတာနိဗ္ဗာန်ပါပဲတဲ့ဝိမု ക്തി ယသောတိဝိမု ക്തി ယတာမြည်စီကားတဲ့မိဘမိယချမ်းသာနေတယ်ကိလေသာကိလေသာတို့မှမုသနာရသောလွတ်တဲ့ချမ်းသာပဲတဲ့ကိလေသာဆိုတာကိုယ်စိတ်ကိုပူလောင်နေတဲ့သဘောကကိလေသာကိုလောဘဒေါသတွေမောဟတွေမာနတွေဟောတယ် အဲ့ဒီအကျယ်တွေကတော့ဟိုစီစီကဓမ္မဂရိကဟောလို့တုံနေပြီဟုတ်လားဟိုရမဲ့ပဲမုံလေးပါလေဟိုဆံကားနဲ့ကြောင်းဟောဟောပြအောင်ရှိတာပဲအဲ့ဒီသစ္စာလေးပါတော့ရောက်တယ်ဆိုတာနားမလည်ပြောက်ရောက်တယ်ဆိုတာနားမလည်ပဲအောင်ပြည့်ဝင်ဆိုတာနားမလည်ဘူးအဲ့ဒါကဝိတောတိမဲ့ထားလိုက်ဖွင့်မာတီယာကသတ္တာရိသတ္တာသတ္တာသစ္စာနိပါပုဏ္ဏတိတဲ့သစ္စာလေးပါရောက်ယူရညာနေနာပတ္တိကထောတဲ့ညာနေနာ မညာလေးပတ္တိမြင်လာတာပါပဲတဲ့ညာနဲ့မြင်လာတယ်တဲ့အဲဓမ္မတိကဆိုတာဟောတိယတရားဓမ္မပါဠိရှင်ဓမ္မပါဠိဆိုတာကပြိယပုဂ္ဂိုလ်ပေါ့လေအဲဒီအဲရှင်မဗုဒ္ဓကောကတော့ပုပ္ပိသင်ပါပဲပုပ္ပိသင်ပဲအဲရှေ့အရိမတိယဖရာလောင်းဆိုတာပေါ့လေသူဒီဘဝမှာစိတ်တမုံနေတဲ့ပုဂ္ဂိုလ်ပေါ့အဲအဲ့ဒါကိုထပ်ပြီးဖွင့်ကြတယ်တဲ့တော့ဓမ္မပါဠိရှင်ဓမ္မပါဠိကတော့အရိယပုဂ္ဂိုလ်မဟောဖရာပရိသံမိတာနဲ့ပါဠိတော်မှာဟောတာကို ပြန်ပြီးတော့ပို့ပြတယ်ဟောပါဠိတော်မဟုတ်မဟုတ်သုံးပေါက်ဟောပြအောင်ပါဆိုလေဉာဏ်ခန္ဓာငါးပါးသောခန္ဓာတို့အနိစ္စတော်မနေဟုပတ္တန်တော်ရှုမြင်သောယောဂီပုဂ္ဂိုလ်သည်အနုလောမိကခန္ဓာအနုလောမခံောပတိပတိလပတိယိဒေသနာခန္ဓာငါးပါးခန္ဓာတို့၏နေရောတော်မပြစ်ပဲနဲ့ချုပ်သွားခြင်းသည်ကအနိစ္စအမြဲသောနိဗ္ဗာန်နိဗ္ဗာန်သည်ဣတိရောပတ္တန်တော်မြင်သောယောဂီပုဂ္ဂိုလ်သည်သမတ္တနိယာမမတ်တို့ဩကမတိသက်ဝင်မဆိုင်ပါလေခေါ်တာ အဲခန္ဓာ၅ပါးတရားတော်ကဟိုပေါင်းလိုက်တော့ခန္ဓာ၅ပါးယုံနာ၅ပါးပေါ့လေအဲဒီခန္ဓာ၅ပါးယုံနာ၅ပါးတို့မနေ့ဆင်းရဲလုံးမကြအစိုးမရလို့ရှုမှတ်နေတယ်ကမနေ့မနေ့နဲ့အနိစ္စနဲ့ဝင်ပုံပေါ့မနေ့မနေ့မနေ့မနေ့လို့မှတ်နေတော့အဲချုပ်သွားတာပေါ့ချုပ်သွားတာဖြစ်တယ်ပြက်တယ်ဖြစ်တယ်ဖြစ်တယ်ရဆဲသွားတာပေါ့လေအဲဒါပါဠိတော်ဟိုအဲဒါမြဲတဲ့နိဗ္ဗာန်ကိုထင်လာတယ်တဲ့ငါရတရားတွေကမမြဲဘူးအဲသင်္ခါရ ချုပ်ငင်းတဲ့အနာလုံးမဖြစ်တဲ့သဘောမြဲနေတာမဖြစ်တော့ဟောမပြက်မပြက်တော့မြဲနေတာပေါ့ဖြစ်ရင်ပြက်ဒီပါလိဖြစ်နေတာပေါ့အဲတုံညာတဆိုတာဟိုပုဂ္ဂိုလ်တ attva ဟိုတုံချိတ်တာမထင်တာတွေ့တာပုဂ္ဂိုလ်တ attva မထင်တာကိုတုံညာတခေါ်တယ်အဲ့ဒါတုံညာတကပုဂ္ဂိုလ်တ attva မထင်တာဝိမောက္ခနိဗ္ဗာန်ကုသတော့တုံညာတနိဗ္ဗာန်လို့ကြားပါအနတ္တဝင်ဝင်တာပေါ့လေဒါအထင်ပရမကိုနိမာမဲဝင်တာပဲအနတ္တကိုထင်နေတော့အဲပရမနိဗ္ဗာန်ကိုဟိုကြားရတယ်ပေါ့ အဲပင်ယောကလည်းပဲသုံညတဝိမောက္ခတဲ့သုံညတဆိုတာသုံညတဝိမောက္ခသုံညတဝိမောက္ခဆိုတာသုံညတဆိုတာပုဂ္ဂိုလ်တ attva အထက်တဲ့သုံးထိပ်ပြီးတော့ပုဂ္ဂိုလ်လည်းပြင်တ attva လည်းပြင်ငါလည်းပြင်လူလည်းပြင်ယောက်ျားလည်းပြင်မိန်းမလည်းမပြင်ပဲနဲ့ဘာတွေခင်နေတော့အဲပရမကလေးယုံနာနေပြက်တွေဘာတွေခင်နေတာပေါ့အဲသုံညတဆိုတာဟိုပုဂ္ဂိုလ်တ attva ဟိုသုံးထိပ်တာမထင်ပါကြွတာပုဂ္ဂိုလ်တ attva မထင်တာကိုသုံညတခေါ်တယ်အဲ့ဒါသုံညတက ပုဂ္ဂိုလ်သတ္တဝါမတင်တာဝိမောက္ခနိဗ္ဗာန်ကုသတ္တတုံညာတနိဗ္ဗာန်လို့ကြောက်သွားအနတ္တဝင်ဝင်တာပေါ့လေဒါအောင်ရုံတော်ကြီးအနတ္တတင်ပရမကုဏီမှာမဲ့ဝင်တာပဲတဲ့ဓမ္မမဲ့ဝင်ပုံပေါ့အဲ့ဒါအနိစ္စဒုက္ခအနတ္တနဲ့သုံးခုပေါ့လေမဲ့ဝင်ပုံအဲပရိသမီနာပါဠိတော်တော်လေးကျန်တဲ့မဲ့ဝင်လို့အကြီးကြီးခေါ်တာတာပေါ့ဒါသုံးခုဆိုတော့အဲမြည်ရလောက်ပြီးပေါ့လေအဲ့ဒါမဲ့ဝင်ပုံအဲဒီလိုနိဗ္ဗာန်ကိုကြားရောက်သွားဖို့အဲအကျဉ်းဒီလောက်အဲဒါကို ပုံညာတဆိုတော့ပုဂ္ဂိုလ်တည်းတည်းကမထင်တော့ဘူးပုဂ္ဂိုလ်တည်းအတ္တဒိဋ္ဌအနုအတ္တဒိဋ္ဌအနုပြကိလေသာတွေဒီဘက်ကပြသွားတာပေါ့ဒီကအကြောင်းကိုပြတယ်ဒီလိုဘုရားပရိသမဏေဘာအကြောင်းပြအကြောင်းပြတော့အကျိုးခန္ဓာနာမအကျိုးခန္ဓာရနာယုံမဖြစ်တဲ့နိဗ္ဗာန်ကိုကြောက်ပါအသင်္ကနာနိဗ္ဗာန်နုပါဒာနိရောဓမဖြစ်တဲ့ချုပ်ငြိမ့်နေတဲ့နိဗ္ဗာန်အသင်္ကနာနိဗ္ဗာန်ကြောက်ပါတယ်အဲ့ဒါကိုအနုပါဒာနိရောဓတဲ့ဥပါဒာနိရောဓအနုပါဒာနိရောဓဣတနာနိရောဓဆိုတာကအဲဘုရားယန္တာတိပိနေနောက် နောင်ကိုဘယ်ခါမှဘောဓဘာခန္ဓာလို့အသိမဖြစ်တော့ဘူးငြိအေးချမ်းသာပြီးတော့နေတဲ့ဣတန္တဆိုတာအမြဲတမ်းငြိအေးနေတာပေါ့လေဒီကောင်းငင်ကြီးပဲဆိုဘယ်ခါမှပြည့်စည်ခြင်းမရှိတော့ဘူးဒါဣတန္တနိရောဓတဲ့ဥပါဒာနိရောဓဆိုတာကသင်္ခါရတရားတွေဖြစ်ချုပ်အနုပါဒာနိရောဓသင်္ခါရတွေအကြောင်းကံကိလေသာချုပ်၍အကျိုးခန္ဓာနဲ့မဖြစ်တဲ့ချုပ်တဲ့အချုပ်မျိုးအနုပါဒာနိရောဓမချုပ်ဣသန္တနိရောဓကအဲ့ဒီဘုရားရဟန္တာပြိဋိနိဗ္ဗာန်စံပြီးတဲ့နောက်ကို ဟောတပံခန္ဓာမဖြစ်ပဲနဲ့ခန္ဓာငြိအေးပြီးတော့တငြိမ်နဲ့တငြိမ်တည်းအေးတဲ့ဒီအေးနေတဲ့သဘောကိုအဲအစ်တန်တန်နိရောဓတဲ့အဲဒီသုံးပါးရှိတယ်မှတ်ထားပါအဲဒီတော့တော့တော်ပြီဒီမှာဘယ်နိုင်ထိုးပါပြီလို့ဟမ်ဘယ်နိုင်ကြံတော့တာပေါ့ဟာဘယ်နိုင်ကြံတော့သင်္ကန်းပြခြင်းလေဟုတ်လားအမေလူရတင်ရတဲ့ဟိုတဲ့အဲသင်္ကန်းပြခြင်းပဲပေါ့လေ မှတ်ရမယ်အာထုတ်ပူတဲ့ပုဂ္ဂိုလ်တော့ကိစ္စမရှိလာဘူးဒီမာရိတ်ကာမတေတာဗမဏနိုင်ပါတေတာအာထုတ်နေတဲ့အတွက်ကတော့ဟောအာမထုတ်ဘူးတဲ့အဲပုဂ္ဂိုလ်တွေတက်ကတော့အရေးကြီးတယ်ပေါ့လေအဲတရားနာတဲ့အခါမှာတရားလက်ဆောင်လေးရပါအောင်အနည်းငယ်ပြအိမ်မှာအထောက်တောင်းပေါ့လေအဲအဲဘုရားပါတိတော်သဗ္ဗုဒ္ဓေသသန္တိဝသတ္တမသာဝနာယောနိသောမာနတိကရဓမ္မနုဓမ္မပတ္တိတဲ့အဲဒီအင်္ဂါလက္ခဏာ၄ပါးနဲ့ပြည့်စုံယခုဘဝမှာမက်ဖို့ရနိုင်တယ်တဲ့ သဗ္ဗုဒိတတန်လေးပါဆိုတာကအဲဒီဝိပဿနာတရားကိုဟောပြောတတ်တဲ့သူတော်ကောင်းတဲ့ဝိပဿနာတရားဟောပြောတဲ့ဆိုတာကဘုံကြီးဖြစ်စေအဲတရားဓမ္မဖြစ်စေသီလရင်ဖြစ်စေအဲလူဖြစ်စေပေါ့လေလူဖြစ်စေပေါ့ညဇာဖရာကြီးတရားတော်ကိုမှန်မှန်ကန်ကန်ပြိကံပါဠိတော်လာတဲ့အတိုင်းပြိကံမင်းနဲ့ပါဠိတော်လာတဲ့အတိုင်းနောက်ဘိဒုတ်ဘိုက်တုတ်လာတဲ့အတိုင်းလိုလိုတော့မရုကြတုတ် တုတ်တာတုတ်လာတဲ့အတိုင်းအဲ့ဒီတရားတွေမှန်မှန်ကန်ကန်ဟောတိုင်းဒါသတ်ပုရိသသူတော်ကောင်းပါပဲတဲ့ဘုန်းကြီးမရေတော့မဟုတ်ပါဘူးပေါ့လေတရားမှန်ဟုတ်ဘယ်လိုဟောပေါ့အဲဘာလို့တော့တတ္တမသာဝနာဆိုတာကထိုသူတော်ကောင်းကြီးဟောတဲ့မှန်မှန်ကန်ကန်ဟောတတ်တဲ့သူတော်ကောင်းကြီးတရားကိုလည်းအကျဉ်းချင်းဖန်ပါနာကြရမယ်တဲ့ဒါတတ္တမသာဝနာပေါ့လေယောနိကောမနတိကာရဆိုတာကအတိတ်တိပေါ့လေအတိတ်တိဆိုတာကအခုလို့ 10မိနစ်15မိနစ်နာရီဝက်တနာရီစပြီးတော့ကိုယ်အိမ်မှာမနဲ့ထားတဲ့အခါညခင်းဟုတ်တက်ပြီးမိသားဖို့မျှဝေပြီးတဲ့နောက်ကိုကမ္မဋ္ဌာန်းထိုင်ပေါ့အဲကမ္မဋ္ဌာန်းထိုင်လို့ရှိရင်ပါရမီတို့ရှိရင်အဲ့ဒီယောနိသောမနတိကနဲ့လည်းပဲလက်ဖို့ရနိုင်တယ်တဲ့ဓမ္မနုဓမ္မပฏิပါတိလောကတရားကိုပါဆိုတော့အကြည့်တယ်လောကတရားကိုပါလို့ဆိုတော့အိမ်မှာပရိဘောဓများတဲ့သားတွေသမီးတွေအလုပ်တွေကြိုင်နေတဲ့အဲဒီတကားအဲအမင်းဝန်တတ်တဲ့ဓမ္မောင်းနဲ့သွားပြီးတော့ တင်အထုတ်တော့မယ်လို့ကိုယ်စိတ်ကိုကိုယ်ပိုင်းဖြတ်လာတာနိခမပါဠိကြီးပေါ့လေဒါရောဓမ္မနုဓမ္မပတ္တိအင်္ဂါတဲ့ပါတယ်ပေါ့ဟုတ်ကတကယ်တမ်းအထုတ်တော့မယ်ဆိုပြီးတော့လာပြီးတော့ဖြတ်တောက်ပြီးတော့လာတဲ့သဘောပေါ့လေအဲဒီအင်္ဂါလက္ခဏာ၄ပါးနဲ့ပြည့်ရင်ယခုဘမှာမဲ့ဖို့ရနိုင်တယ်တဲ့အဲလူရင်းကတော့ယောနိသောမနတိကရဖြစ်အောင်ဘုန်းကြီးကအနည်းငယ်နဲ့သင်တန်းပြလိုက်ပြီပေါ့အဲလိုမျိုးရသွားအောင်တိုင်းဓမ္မတွေလက်မချီနဲ့ထန်တတ်တယ်လို့ထိုင် တဘက်ကလည်းကအာဝထားညာဘက်ကလည်းကအပေါ်တင်အဲမျက်စိကိုမမိတ်လွန်ထားမိတ်အလုံးလုံးအိမ်ငိုက်တယ်ကိုရချင်းတော့မျက်စိညောင်းတယ်ခမိန်မိန်ခမိန်မိထားခမိန်မိန်ခမိန်မိထားအဲထားပြီးတော့တရားနှလုံးသွင်းရမယ်တရားနှလုံးသွင်းတယ်ဆိုတာကအဲဒီမှာတော့ဘုန်းကြီးတို့ကတော့ပြီးမှဆိုရင်ဟိုတဲ့ချစ်သေးတာပေါ့လေပေးတဲ့အသက်တွေစုပုံပါမို့အချိန်မရတော့ဘူးတဲ့ အသက်တွေပါလေစုပ်ပေါ်တော့အဟုတ်တကယ်တမ်းအထုတ်မှာပဲအဲပြီးတော့မယ်ပေါ့လေအခုတော့တန်ရတဏှာကြီးပဲကြံတော့တာအောင်နားနေကြောရမှာပေါ့အဲဒီတော့ငါအာထုကသာသရောကဘယ်ဥစ္စာရှာမရတယ်လို့ဖြစ်နေတတ်တယ်အဲဒီတော့မှတ်တယ်အောင်၆ပါးတခုမှမပေါ်လို့ရှိရင်ဒါတော့ဆရာတော်ကြီးတော့မပေးပါဘူးခေါင်းကြီးတော့အာထုတ်ကြည့်လို့ကိုညာမှာပေါ့ပေါ်လို့ထည့်ပေးတယ်ပေါ့လေကိုညာမှာကိုပေါ်လို့ထည့်ပေးတယ်ပေါ့ အဲ့ဒါထွက်တဲ့လေဝင်တဲ့လေရှူတဲ့လေခြိုက်တဲ့လေကိုသူ့သဘောတိုင်းသူနဲ့ဟောတဲ့သာသာလေးရှူရင်သာသာလေးမှအဲခတိသေးလေးရှူခတိသေးမှခတိသေးလေးရှူခတိသေးမှသူ့သဘောတိုင်းသူရှူနေတာအဲခတ်ရှိကြီးလေးရှူခတ်ရှိကြီးလေးမှအဲ့ဒါဝါယောဒရုပ်လေးထယုံမှဝါယောဒရုပ်ဆိုတာပရမတ်ကိုအဲဝါယောဒရုပ်ပရမတ်ပဲအဲ့ဒီပရမတ်လေးရုပ်ချင်းလေးရုပ်ချင်းအောင်လေးမှမှတ်ယူမှာပဲအထူးဂရုစိုက်ပြီးတော့ရှူရှဲရှူရှဲ ဒီလောက်လေးမလောက်ရပါဘူးကိုယ်သဘောမဟုတ်ဘူးဒါကိုယ်သဘောချင်းနေမယ်အဲ့ဒါဖြစ်အောင်လေးမကြနဲ့တဲ့ပြောင်းကြတော့လောဘပြောင်းလေးမကြနဲ့ပြောင်းကြတော့ဒေါသတဲ့ဖြစ်တဲ့နာကြမောဟတဲ့တိတ်ကိုလေးမတရားဘူးတဲ့အိတ်ယုံနာထုတ်ပါပြီအနာဂတ်ကိုလေးမကြားရဘူးတဲ့အနာဂတ်အနာဂတ်ယုံနာမဖြစ်ပေါ်သေးဘူးအဲပိဿုပ္ပါယုံနာထင်အောင်ရှိရမယ်တဲ့အဲပိဿုပ္ပါယုံနာဆိုတာကနာမှာပေါ်တဲ့ထွက်လေဝင်လေသုံးဖို့အနာအခုခုပေါ်လေမျက်စိမှာပေါ်တာနာမှာပေါ်တဲ့ အဲလျာမှာနှကောင်းမှာပေါ်တယ်လျာမှာပေါ်တယ်အဲကိုယ်မှာပေါ်တယ်အခုတော့ပေါ်ရရတဲ့ထိုင်နေလောက်နဲ့ကိုယ်ကပေါ်တယ်တော့လေအခုတော့ထိုင်နေတဲ့နေရာပါပေါ့လေအဲဒါကာယ ानु ပတနာယုတ်တရားနာနာနာနှစ်ပါးတို့တွင်အဲဘုန်းတော်ဝိသုဒ္ဓိမထာမှာဒါကနာမလေးပါတယ်ဆရာတော်ကမကြည့်တဲ့ရုပ်ကိုကြကြထုတ်ရုပ်ကိုကြကြမှားမယ်တဲ့ရုပ်တရားကကြမ်းတမ်းတယ်တဲ့သိလွယ်တယ်တဲ့နှေးတယ်တဲ့ နန္တရားဆိုတာကလင်းမြန်တယ်တဲ့သူ့ကုမတာအပကရတာတဲ့မတင်ရှားဘူးတဲ့သူ့ကိုထင်လာမှပေါ်လာမှစိတ်ကြရောက်မှမှတ်ရမယ်တဲ့ဣဇအဲယုံမှတပါးလို့ဣဇဒယုတ်ကြကြမှတဲ့အဲဗိဒ္ဓယုတ်ပြင်ဘက်ကသန္တိပါတိကထင်လာမှစိတ်ကြရမှစိတ်ကြရောက်မှထင်လာမှမှတ်ရမယ်တဲ့ကိုဣဇဒယုတ်ကြကြမှတ်ရမယ်အဲဒါနေပြီးတော့မှတ်နေရတယ်ဟုတ်လားအဲဒီတော့မှတ်ပါရတော့ဟိုရင်အနန္တရားလေးပဲ တရားမြေဝပကတာနဲ့အလိုလိုထင်လာမဲ့တဲ့နာတဲ့အောက်တွေမှာဖာတာတို့ဝိညာတို့အဲဒီမျိုးပေါ်လေမြင်နေကြမှုနာမှုစားမှုသိမှုတွေဝိညာဉ်၆ပါးတစ်ပါးပါအလိုလိုထင်လာမဲ့တဲ့အဲအလိုလိုထင်လာတဲ့အဲနာတရားဥသာအရေးကြီးတယ်တဲ့လုံရအောင်ပေါ့လေနာအောင်အောင်ခဲအောင်မူအောင်ဝေအောင်သူ့လိုလိုပေါ်မှားအဲမှတ်တော့လည်းပဲဟိုတဲ့အမနာနာကျင်အိုက်ခဲလို့ရှိရင်ဟိုတဲ့ရွှေ့ရင်လည်းရွှေ့ရွှေ့တော့မှားအဲမှတ်ပြီးမှလည်းရွှေ့ရမယ်တဲ့ မမှတ်ခင်ရွှေတော့ဣရိယာပုတ်တခုဣရိယာပုတ်တခုကခုံလန်းတော့ရလူကဒုက္ခအမှန်မထင်နိုင်ဘူးတဲ့ဒုက္ခအမှန်ထင်တော့လူကဒုက္ခနဲ့ဆင်းရဲနဲ့နိဗ္ဗာန်မဝင်တော့ဘူးပေါ့အဲဒါကြောင့်မို့ထင်အောင်မြင်အောင်ကြောင်းလွှဲရမယ်တဲ့ကိုင်းအဲ့လောက်ပဲမှတ်သားဘုရင်နိုင်ရင်ဘုရင်နိုင်ရင် အချိန်ကရှိသေးတာကိုမှန်တာကြဟောမယ်အဲ့ဒါမြင်တော့နေနဲ့မှားမြတ်ဆက်ဖောမှာပေါ့လေမြင်တော့နေနဲ့မှားအဲမြင်တော့ခဏမြင်နဲ့မှလိုက်အာထုတ်ပုံမှတ်တာအာထုတ်ပုံပဲရှုတယ်မှတ်တယ်ပွားများတယ်အာအာထုတ်တယ်နှလုံးသွင်းတယ်အဲသူတို့ပါပဲဒါနေနဲ့နေနဲ့မှားအထင်းနဲ့နေတာတစ်ခုထင်ရောက်လာထင်တာပဲကြားတော့ကြားတယ်မှားမှန်နဲ့ ကြားတာနှစ်ခုထင်ရုံတာထင်တာပဲအမှားတစ်ခုကြားတာတစ်ခုညာရင်ဥဒုံနိမိတ်ထားတာသုံးချက်တယ်လို့ပေါ့နှစ်ခုထင်ရုံတာထင်တာပဲအမှားတစ်ခုကြားတာတစ်ခုအဲနှစ်ခုထင်ရုံတာထင်တာပဲအဲ့လိုထင်ရုံတာထင်တယ်ခေါ်တယ်အဲ့ဒါယုံနာထင်တဲ့အခိုက်မှာဒီလိုပဲနှစ်ခုနှစ်ခုနှစ်ခုနှစ်ခုထင်းနေတာပဲနောက်တညာတက်သွားတော့မျက်စိကြည့်လို့အဆင်းထင်တယ်အဆင်းချင်းရောက်မြင်တယ်နောက်သူညာတက်လာမယ်အဲမျက်စိကြည့် ဒါကရောအသင်ထင်တာက ရောအဲ့ဒီနှစ်ခုပေါင်းစုံနေရောက်မြင်မှုကလေးပေါ်လာတယ်အဲသူကအကျိုးလက်သိနဲ့အသင်ကအကြောင်းဟောအကြောင်းကြောင့်အကျိုးတရားမြင်မှုပေါ်လာတယ်အဲ့ဒီမြင်တဲ့ခိုင်းမှာမြင်တဲ့သဘောလေးကလူတွေအဲနတ်တွေဗျာမာတွေတရားတွေကဖန်ဆင်းလို့နေရတာမဟုတ်ဘူးသူ့အကြောင်းကြောင့်သူ့ကျိုးလေးဖြစ်ပါလားသိတာစိစ္စပြိက္ခဏာရတယ်ခေါ်တယ်စိစ္စပြိက္ခဏာရတယ်ခေါ်တယ်အဲကြားတဲ့ကကြားတဲ့ကြားတဲ့မှားမှိုက်ုံပဲ ရာအဲအတန်ထင်လို့နားကြတယ်ပေါ့လေအတန်နဲ့နားကြည့်ရောက်ကရောက်အကြောင်းကြားမှုကအကျိုးအဲဒီလိုအကြောင်းထိုးရင်အကြောင်းကျိုးထင်တာသူရသောတာပန်ဖြစ်တယ်တဲ့နာမရူပပြိသေသာရာရဲ့ပြည့်စုံပြည့်ရပြိက္ခာအများရဲ့ဒီနှစ်ပါးထင်လို့ရှိရင်အဲသာသနာတော်မှာထောက်ရတရားမီရကိုကိုရအားထားရကတိမြေသောကြောင့် အဲဥဒသောတာပန်လေးဖြစ်တယ်တဲ့အဲဒါကပြတယ်အိမိနာပဏညာနေနာသမ္မဏကတောဝိပတကောဗုဒ္ဓသာသနေလတ္တသာသောလတ္တပိတောနိသကတိကောသုရသောတာပန်သောနာမဟောတိတဲ့အဲသောတာပန်လေးဖြစ်တယ်တဲ့အဲဒီလောက်နာမရူပပရိစ္ဆေဒညာဣဇယပရိစ္ဆေနှစ်ပါးနဲ့ပြည့်စုံငါများနဲ့သဝတိယမိယကုဝေယအထာယခတိမြဲသောတော့တဲအကျိုးကြီးပါလားတဲ့ အဲမာတိယစာကအကျိုးကြီးပါတယ်တဲ့အဲဒုက္ခသစ္စာကိုပိုင်းခြားရသိတဲ့ဒီအဲဟိုယုံနာထင်တဲ့ဒီဒုက္ခသစ္စာကိုလည်းပိုင်းခြားရသိပါတယ်တဲ့အကြောင်းကျိုးထင်တဲ့ဒီသမုဒယသစ္စာကိုလည်းသိပါတယ်တဲ့အဲဒုက္ခသစ္စာ သမုဒယသစ္စာနှစ်ပါးတို့ဤချုပ်ချုပ်သွားတဲ့និရောဓသစ္စာလည်းနောက်မှိုင်းမှိုင်းမှိုင်းညက်ပြီးတော့တဖြည်းသိပါလိမ့်မယ်တဲ့ဒါမှမဟုတ်ဒီနှညာထေုံများနဲ့ ကုလသောတာပန်ဖြစ်နိုင်ပါတယ်တဲ့ကုလသောတာပန်လေးဖြစ်နိုင်ပါတယ်တဲ့အဲဒီဆက်ကိုအားထုတ်ပြီးတော့သမန္တရညာသမန္တရညာဆိုတာမြင်ကုန်သွားတယ်ကြောက်သွားတယ်ကြားကုန်သွားတယ်ကြောက်သွားတယ်အဲဒီလိုချင်းသမန္တရညာနဲ့သုံးသပ်လို့ရှိရင်အဲအနိစ္စထင်မဲ့အဲဒုက္ခထင်လို့ရှိရင်အဲအနတ္တထင်မဲ့ပေါ့လေသူ့ဘောတိုင်းသူအဲ့ဒါသမန္တရညာနဲ့ကုန်သွားတာတစ်ခုလုံးကြောက်သွားတာတစ်ခုလုံးတဘာဝလက်ကတစ်ခုလုံး အတွဲလိုက်ပေါင်းလိုက်ခဲလိုက်ခြင်းနေတဲ့သဘောကိုသမန္တနာညာနဲ့အဲတညာတက်သွားတော့မှတ်ပါများတော့ဖြစ်ဖြစ်ကစားဖြစ်အဲမြင်ကစားမြင်ပြောက်သွားတာကြားကစားကြားပြောက်သွားတာနှစ်ချက်နှစ်ချက်အစဆုံးထင်တာဥရိယပညာညာရောက်တယ်တဲ့ဖြစ်တဲ့ဖြစ်တဲ့သဘောအဲဒီဥရိယပညာညာရောက်ရင်ပဲအဲအသက်တရားပဲမလေးရတော့ခန္ဓာ၅ပါးယုံနာတရားတွေဖြစ်တယ်ပြည့်တဲ့သဘောထင်ရင်ပဲလူဖြစ်ကျွတ်နတ်ပါပါပြီတဲ့ဘုရားအဲဓမ္မဒါဇာယဝတ္ထုမှာဟောတာတယ် အဲဒါကြောင့်မို့ဖြစ်တဲ့ပြက်တဲ့သဘောကြောင့်အာထုတ်ဖို့ကောင်းတယ်ဖြစ်တဲ့သဘောပြက်တဲ့သဘောထင်ဥရိယပယညာထင်ဒီယောဂီကဆက်ပြီးတော့အာထုတ်အမှန်လက်ဖို့ရတော့မယ်တဲ့အမြင့်နဲ့မြန်ပေါ့လေအဲဒါကြောင့်မို့အဲဒီဖြစ်တဲ့ပြက်တဲ့သဘောအ ਨੇ ဆုံးရုပ်ကဆုံးသုရသောတာပန်ကနေပြီးတော့သောတာပန်အလသာရအာထုတ်အဲဒီမှာတစ်စီမဟာသောတာပန်ဒုနာဘွားခန္ဓာနာယုတ်ချုပ်ရင်းတဲ့အသင်္ကနာနိဗ္ဗာန်ကိုကြာရအောင်အထောက်ရမယ်တဲ့အဲဒီ ဖြစ်တဲ့ကတကားမှတ်ပါများတော့ဖြစ်တယ်ဖြစ်တယ်ဖြစ်တယ်လည်းနောက်တော့ဥပ္ပဘာဝဖြစ်ပြီးမှတင်ပြတ်တော့လဲယောဂီညာမှာဖြစ်တော့အောင်ပြီးတော့ပြက်တယ်ပြက်တယ်ပြက်တယ်လို့အပြက်ကိုစိတ်ကြရောက်နေတော့တာညာကထက်လာပြက်လာတဲ့အခါမှာဖြစ်တဲ့ဖြစ်တဲ့သဘောကိုအောင်ပြီးမှသဘာဝဓမ္မအားကတော့ဖြစ်ပြီးမှတင်ပြက်တာသို့တော်လည်းပဲညာကတက်လာတော့ဖြစ်တဲ့သဘောကိုအောင်ပြီးမှတော့အပြက်ကြီးပဲစိတ်ကကြအောင်နေတော့ပြက်တာနဲ့ပြက်တာကိုရှုမှတ်တဲ့စိတ်ပဲဒါရှိတော့တာပဲဘယ်အောင်ကြကြပြက်တဲ့အာယုံကအပြက်ကြီးပဲသူ့ညာမှာထင်းနေတော့တာပဲ အဲ့ဒါကအာယုံကောမှတ်သိကောအတွဲလိုက် အပေါင်းလိုက်ခဲလိုက်ရှိတဲ့နောက်ထိပေါ့လေအဲအတွဲလိုက်တွဲလိုက်တွဲလိုက်သူ့အောင်နဲ့သူ့မချက်ကုန်သွားတယ်သူ့အောင်နဲ့သူ့မချက်ကုန်သွားတယ်နောက်ပေါ်လာနောက်နောက်နဲ့နောက်မချက်ဒီလိုကုန်ရထင်တာဟဲ့ဟိုတဲ့ဘင်္ဂညာနဲ့အဲ့ဒီဘင်္ဂညာကအခြေပြုပြီးတော့အဲအခြေပြုတော့တကောလကအောင်ကြည့်လိုက်မယ်ဆိုရင်အနွားညာဆိုတာကဘယ်ပုံဘယ်ဘဝဘယ်ဌာနမှကောင်းတယ်မသိဘူးအပြည့်ကြီးပဲနေတာပဲ အဲ့ဒါပါဏပညင်ရင်တဲ့ဒီမှာနာယောပိုင်းကြတင်တာညာတပညင်တဲ့အဲသမသနာညာအဖြစ်တဲ့အနိစ္စဒုက္ခအနတ္တထင်မှာဥဒိယပယညာအဖြစ်ပြထင်အောင်ဒါကတိရဏပရိညင်တဲ့အဲပဒါပါဏပရိညာနာကိလေသာလုံးလုံးပယ်ရောအဲ့ဒီကနေပြီးတော့ဟောနိဗ္ဗာန်တရားအောင်မြင်တော့တာပေါ့လေအဲ့ဒီတော့ကိလေသာလုံးလုံးပယ်တော့အမှန်နိဗ္ဗာန်နဲ့မိစ္ဆာသွားပြီတဲ့ပင်မဲမနေနိုင်တော့ဘူးတဲ့အဲပါဠိတော်မှာပါတယ်အဲ့ဒါကြောင့်ဘင်္ဂညာဘင်္ဂညာပြက်တယ်ပြက်တယ်ပြက်တယ်ထင်ပြီးတော့ ဒီအပြက်ကိုပဲနဲ့ဘေးကြီးထင်လာတယ်ပေါ့လေအဲ့ဒါမမြဲဆင်းရဲလိုမကြအစိုးမရပြက်တဲ့သဘောတထင်းလို့အပြက်ကိုပဲဘေးကြီးထင်လာတော့အဲ့ဒါဘယညာဖြစ်တယ်ကြောက်မဲ့ဘေးဖြစ်လာတာပေါ့ကိုယ်ခန္ဓာကိုယ်မှာပြက်နေတာမြင်တော့ဟိုကြောက်မဲ့ဘေးဖြစ်လာတယ်တချို့ယောဂီလည်းဟုတ်ကြောက်လို့နည်းနည်းလေးအကံလေးကြားပဲဟုတ်ကြောက်မဲ့ဘေးထင်လာတယ်နည်းနည်းယောဂီဆိုတာညာနှုတ်နေတာကိုအဲရှေ့ကားရင်ဘယ်လိုအသွင်ကောင်းလို့မကြောက်တော့လဲပဲဘင်းကညာဖြစ်လာအဟုတ်ကြောက်လာတာလေချို့လည်းတယောက်တည်းမနေရတော့ဘူး အဲဟိုအဖော်လေးတိုင်းသွားတယ်ဘင်္ဂညာကမကူရင်းပေါ့လေအဲအဲ့ဒီဘင်္ဂညာကုလို့အာရိနဝညာအပြစ်တွေမြင်တော့ညာပြောင်းသွားကြရောအဲကိုယ်ခန္ဓာကိုယ်သူကခန္ဓာမပါအပြစ်တွေမြင်ပြီးတော့နေတော့ပြစ်ဒီဘက်နေနေတော့ဒါပဲမနေ့ကသင်ကျလုံးမကြအစိုးမရပြစ်တဲ့သဘောတွေမြင်နေတာပဲအဲတော့အကျန်ဘုံမှာအဲအဲတကားတွေဓမ္မတွေသဘုံပေးတွေတနည်းပေးတွေကြောက်လို့ဟောညာကုန်တော့အဲမလာနေတော့မန္တလေးတို့မိကြီးပြကြီးသွားရင်အေးလိုက်မယ်အေးလိုက်မယ်အေးလိုက်မယ်အဲအဲဖြစ်နေပြီတကယ်တော့ အဲယောဂီမှလည်းထို့တူပဲမိမိခန္ဓာပေါ်မှာအပြည့်တင်နေတော့အဲရန်ကုန်မြို့ကြီးမန္တလေးမြို့ကြီးနဲ့တူတဲ့နိဗ္ဗာန်ကိုသာစိတ်ညွတ်နေတော့တာပဲနိဗ္ဗာန်ရောက်အေးလိုက်မယ်ခန္ဓာနဲ့ယောဂအဲအပြည့်တင်နေရပါလားဒီခန္ဓာကိုကြောင့်မလို့ပြင်းနေတာဒီခန္ဓာကိုမရှိရင်အေးမှာပဲကောင်းမှာပဲချမ်းသာမှာပဲလို့ညမှာထင်းနေတယ်အဲနိဗ္ဗာန်တော့မရောက်သေးတော့လည်းပဲကိုညာမှာရောက်အေးလိုက်မယ်အေးလိုက်မယ်ရန်ကုန်မြို့မန္တလေးမြို့အဲတို့မရောက်သေးတော့ရန်ကုန်မြို့မန္တလေးမြို့ရောက်အေးလိုက်အေးလိုက်အေးမယ်ရန်ကုန်မြို့ မန္တလေးမြောက်ရောက်သွားတာကအေးသွားပြီးတော့ဒီတကယ်တော့အဲနိဗ္ဗာန်ကိုကြောက်တာကစိတ်ကိုစိတ်ချမ်းသာပြီးတော့ဝန်ကြောင်ဝန်သာနဲ့ပိဋိသောမနာတွေဖြစ်သွားတာပေါ့အဲဒါအာရိနဝညာနဲ့အာရိနဝညာတကအပြည့်တင်မြန်မာများတော့ဟိုလည်းညီးငွေလာတာပေါ့မပြောငွေတော့ကုယောဂီကအဲတမိုင်းမိုင်းတထွေတွေနဲ့မပြောငွေတော့ဘူးအဲ့ဒါနိဗ္ဗာန်ညာနဲ့အဲ့ဒီနိဗ္ဗာန်ညာရောက်လို့ရှိရင်ဘုရားကအဲ အဲဒီဘုဒ္ဓံဘုဒ္ဓတော်ပတ္တိဘုဒ္ဓသမေနိဗ္ဗေနိဗ္ဗာန်ဝိရိဝိမုတ်တိညာနာဟောတိတဲ့ဘုဒ္ဓံခန္ဓာ၅ပါးဖြစ်ပြီးကိုဘုဒ္ဓတော်ခန္ဓာ၅ပါးဖြစ်ပြီးပတ္တိရှိဘုဒ္ဓသမေခန္ဓာ၅ပါးဖြစ်ခြင်းနဲ့နိဗ္ဗတိမိခွေနိဗ္ဗေတာညီဝေသောယောဂီပုဂ္ဂိုလ်ဝိရာဂရာကင်းဝိရာဂရာကင်းရောယောဂီပုဂ္ဂိုလ်ဝိမုတ်တိညာနာမညာပုံညာမိဟောတိဖြစ်တဲ့ဒါမို့ခန္ဓာ၅ပါးကိုမှတ်နေရတာနေကြတဲ့နာနဲ့စားတဲ့ပြီးတဲ့ပြီးတဲ့ကိုယ်တဲ့စတယ်လို့မှတ်နေရတာဟောအထက်တန်း နောက်တော့တဖြည်းဖြည်းဖြည်းဖြည်းညာတက်တော့အထက်တန်နိဗ္ဗာန်ညာရောက်ညီဝိဒဏ်ညာရောက်သွားရောအဲညီဝိဒဏ်ညာဝိမုတ်တညာဖြစ်လိုက်မယ်တဲ့ဝိမုတ်တညာຢာကတွေကင်းပြီးတော့ဘာနာမြင်တော့ຢာကင်းနေရောအဲတဏှာကနေတောင်းတာပဲပုံပွဲပွားဘယ်ဒါနမှကောင်းတယ်သူမထင်တော့ဘူးခါတယ်ညီဝေးပြီးတော့နေတော့တာမပြောင်းဝေးတော့ဘူးပေါ့လေလူဘဝနတ်ဘဝတင်မှာပါဘယ်ဘဝတည်းတည်းကြည့်လိုက်ရင်ညီဝေးစာရွက်ပြောင်းဝေးရာမရှိဘူးအဲရန်ကုန်မြို့ကြီးမှာဘလောက်ပင်စီစီကားဖြစ်နေတော့ဟိုကြည့်လိုက်ရင်ညီဝေးစာကြီးဖြစ်နေကိုယ်စိတ်ကိုယ်ညာနဲ့မှာပေါ့လေအဲပုပ္ပိသင်ဖြစ်တဲ့ အဲတရားမရှိတဲ့ပုဂ္ဂိုလ်နဲ့ကျင့်တာကြောင်ဝေးကြပြီဟောကြည့်တရားကျင့်တဲ့အဲကြောင်ဝေးလို့မပြီးနိုင်ဘူးအဲဝိပဿနာဉာဏ်နဲ့နိဗ္ဗာန်ဉာဏ်ရောက်သွားတဲ့ပုဂ္ဂိုလ်ကမကြောင်ဝေးတော့ဘူးအဲကြည့်ရင်ရှုရင်လည်းစိတ်လေးမရှိတော့သွားရင်လာရင်လည်းစိတ်လေးမရှိတော့ဘူးဒါယောဂီမှာဖြစ်တာပြောတာအဲတကယ်လို့ပြောတာသွားကျင်တာပေါ့အဲလိုဖြစ်နေတာနိဗ္ဗာန်ညာနဲ့အဲနိဗ္ဗာန်ညာမတရားဝေးတော့အဲ့ဒီလိုဘဝတွေအဲ့ဒီလိုပုံတွေအဲ့ဒီလိုဌာနတွေလွတ်ချင်တဲ့စိတ်ပေါ်တယ်လွတ်ချင်လာတဲ့ဘယ်ပုံပဲဘဝ ဘယ်ဒါနာမှမပြောတော့ဒီလိုဘဝတွေကလွတ်ချင်တဲ့စိတ်ကအများအားပေါ်ပြီးတော့နေတယ်ချို့ယောဂီလေးပဲဖို့တော့တဲ့တောင်းတဲ့ဟိုတဲ့လူမရှိတာပတ်လိုက်ချင်တဲ့စိတ်ကအဲဒီချို့ကလေးမလေးတွေတရားထုတ်ရင်းအိမ်လေးဘာတွေပြညင်းတဲ့အဲကောင်တန်းဆရာကဟိုလိုက်ပြီးတော့ပုတ်ခိုင်းရတယ်ပုတ်သွားအိမ်ကြလေးပဲညာထင်နေတာကိုနေလုံးဖြစ်ပြန်လာတယ်နာပဲဒီညာမုတ်တိတုကနာညာရောက်နေတဲ့ယောဂီကပေါ့လေအဲလွတ်ချင်တဲ့ညာရောက်နေတယ်ပဲဝင်အဲလွတ်ချင်အားကြီးတော့မလွတ်လောင်ကြိုးစားတာမှလုံလာဝိရိယတွေတက်ကြွပြီးတော့ဟာဒီလိုနေလို့မသိဘူး ကျိုးစားဓမ္မအားထုတ်အောင်ပဲလို့အစတာတွေဝိရိယတွေလုံးလာပြက်လာပဋိသင်္ခညာနဲ့အောက်ကညာနဲ့ကိုအနိစ္စတွေဒုက္ခတွေအနတ္တတွေအတုပတွေဟာထူးထူးခြားခြားသင်္နေခြားခြားနေမတိခံမတိအဲရုပ်တခုဝေဒနာတခုထူးထူးခြားခြားပေါ်လာတယ်အဲ့ဒါပေါ်လာမလျှော့ပဲနဲ့ကျိုးစားရင်မှအဲ့ဒီကညာတက်ပြီးတော့နိဗ္ဗာန်လိုလေးကြာသွားတာတယ်အဲ့ဒီကြတော့မလျှော့ရဘူးနေမတိခံပြီးထူးထူးခြားခြားဒုက္ခနဲ့ဝင်တဲ့ပုံပေါ်ပေါ်လေး အနိစ္စဝင်တဲ့ပုဂ္ဂိုလ်အနတ္တဝင်တဲ့ပုဂ္ဂိုလ်လည်းပါတာလေးပါပဲအတုတ်အနေဝင်တဲ့ပုဂ္ဂိုလ်ကရုပ်တစ်ခုနာမ်တစ်ခုထူးခြားခြားရမခံနိုင်အောင်မနေနိုင်အောင်ခါတဲ့ဉာဏ်ကြည့်တိုင်းဖြစ်နေတာလေအဲ့ဒါမလျှော့နဲ့လျှော့လိုက်ရင်ဉာဏ်တခါကြာသွားရောမလျှော့တာဆိုရင်တခါတုံကြီးတက်ပြီးတော့ဟိုနိဗ္ဗာန်တော့ကဟောကြတဲ့အသင်္ကနာနိဗ္ဗာန်တို့ခန္ဓာနောက်ချုပ်နေတဲ့နိဗ္ဗာန်တို့ကြာသွားတာပေါ့အဲ့ဒီပဋိသင်္ခါညာနေပြီးတော့သင်္ခါရုပ္ပခဏ်ညာရောက်သွားပြန်ဟောရကြော်သွားတော့အဲသင်္ခါရုပ္ပခဏ်ညာမှာသင်္ခါရတရားကိုချစ်ပြီးပြီးမို့ မောင်းနေမချင်းမောင်းတဲ့နေတော့လေလေးယူယူသာသာလေးမြင်ကနဲ့ကြားကနဲ့နာကနဲ့စားကနဲ့ဒီကနဲ့ဒီကနဲ့ပွေးကနဲ့ဆကနဲ့ဒီလိုလဲပထမကလေးထင်ုံထင်ုံထင်ုံလေးပဲထင်နေတော့တာပဲအဲဒီကြတော့အားရထုတ်ခြင်းနဲ့စိတ်လေးမရှိတော့အဲပတ်လေးမပတ်တော့မှတ်ခြင်းနဲ့စိတ်လေးမပတ်ဘူးလေးမဟုတ်ဘူးသိလေးသိပြီးတော့နေတာပဲအဲနူးနူးညံ့ညံ့ပင်ပင်ဝေးဝေးပြော့ပြော့တောင်းလေးနဲ့ထင်းပြီးတော့ယောဂီမှာသာသာအေးအေးလေးနေတဲ့စိတ်ဓာတ်ပေါ်လာတယ်အဲဒီလိုညာလေးရောက်ငါတို့ဘက်ကညာတော့ယောဂီဟာ ခရရနာသိနဲ့ညီရတယ်တဲ့အဲဘုန်းတို့တို့ရုံတော်ကြီးခဏနာဟောတယ်ဘာလဲမြင်ကနဲ့ကြားကနဲ့နာကနဲ့စားကနဲ့ထိကနဲ့တော့ပြေတာမကတ်တော့ပဲရဘူးမြင်ကနဲ့လေးကြားကနဲ့လေးနာကနဲ့လေးစားကနဲ့ထိကနဲ့ရဟန္တာခရနာတဲ့ဒီစိတ်လေးနဲ့နေတာဘယ်အာယုံမှဟောချစ်ပြီးလူမုံပြီးမချစ်မုံတော့လေးလူရှုပ်ပြီးတော့နေတော့သင်္ခါရုပ္ပကချမ်းသာတဲ့အဲချမ်းသာဆိုတာ6ခုရှိတာဝိပဿနာချမ်းသာတဲ့သင်္ခါရုပ္ပကချမ်းသာတဲ့မဲ့ချမ်းသာပူချမ်းသာတဲ့ မျိုးမျိုးပေါ့လေဝိပဿနာချမ်းသာဆိုတာဟောသင်္ခါရုပ္ပကံမှာဟောတဲ့ဥရိယပယမှာဖြစ်ခါစားလူပေါ်တယ်ရုပ်ရည်လေးကြည်လင်လာတယ်မှတ်စိတ်ကလေးကောင်းပြီးတော့ဟောတဲ့သမဘာဝင်သာဖတ်သမဘာဝင်သာတဲ့အရှင်နဲ့တူတယ်တဲ့အဲဒါကလည်းဥပပေးတာတယ်အဲမှာရုပ်ကပါဆွင့်ပြီးတော့ကြည်လင်တဲ့မှတ်စိတ်ကလေးကောင်းပြီးတော့ရုပ်ရည်ကြော့ဆွင့်နေတာပဲအဲဒီဥရိယပယမှာဖြစ်တဲ့ခါကြောလေအဲ့ဒီညာကြော်တာတမျိုးတမျိုးဖောက်ပြန်တာတမျိုးတည်းဖြစ်နေတော့လေဒီညာဒီညာပေါ့အဲတင်္ဂါရုပ္ပကညာက စပြီးတော့အဲ့ဒါနိဗ္ဗာန်ကိုမမြင်သေးရင်နိဗ္ဗာန်ကိုညှောပြီးတော့နေတာပဲညှောပြီးတော့တင်တယ်တနေ့လေးနိဗ္ဗာန်ရနိုးနိုးနဲ့လေးလေးနိဗ္ဗာန်ရနိုးနိုးနဲ့အဲ့ဒီမမထခြင်းပေါ့လေအဲမထလို့ရှိရင်အဲပထမဟောတဲ့အတိုင်းအနိစ္စနဲ့တော်တော်ဒုက္ခနဲ့တော်တော်အနတ္တနဲ့တော်အဲ့ဒါလေးကိုမဲ့ဝင်သွားတာပေါ့မဲ့ဝင်အဲ့ဒီမှာသင်္ဃာရုပ္ပခါကအဝသင်္ဃာပတိသင်္ဃာညာရာယုံလေးရောက်မဲ့ဟောတိတုကမြတ်တာညာနိဗ္ဗာန်ညာအဲအဲ အဲဒီအဒီနဝညာဘယညာဒင်္ဂညာအဲ့ဒီကိုပြန်ပြီးတော့အခိုက်ကဒီညာတွေကသဘောတည်းအတူတူပဲအခိုက်ကဖြစ်တဲ့ညာဟောကတော်ကြတန်လေးတော်ကြတန်လေးတော်ကြတန်လေးအောက်ညာမှာလို့အောက်ညာမှာတော့နာမရူပပရိသညာထင်အောင်တော်အားထုတ်ရတယ်ကိစ္စပရိညာအကြောင်းကျိုးထင်အောင်လေးတော်တော်အားထုတ်ရတယ်ဥဒိယပရိညာထင်အောင်လေးတော်တော်အားထုတ်ရတယ်အညာညာမှာအင်မနာကြာနေတယ်အဲဘင်္ဂညာကြားတော့လေတမျိုးပဲအဲဘင်္ဂညာအထက်ကိုတော့အခိုက်အခိုက်ကူတမျိုးကူတမျိုးသုံးရတဲလေးမမှတ်ချင်တော့ဘူး အဲ့လိုအဲ့ဒါတွေပဲစိတ်ထဲညာထဲမှာမြင်ပြီးတော့နေတယ်အဲ့သို့တော့လဲကမ္မထန်ဆရာကအဲဒီယောဂီကမသိတော့နဲ့ပေါ့တော်တော်ရော့တော်တော်နဲ့မိုင်မိုင်ချွေတွေနဲ့ဖြစ်နေတော့အချို့လေးအားမရတာဘူးပေါ့ယောဂီညာသဘောကောင်းမသိလို့ရှိရင်အဲယောဂီကလည်းပဲအဲစိတ်ချုပ်တယ်စိတ်ညစ်တယ်စိတ်ကောက်တယ်ဆိုပြီးတော့အိမ်လေးပြန်သွားတတ်တယ်အဲဒါကမ္မထန်ဆရာကဉာဏ်ကိုကြောင်းပြရတယ်ဒီယောဂီအရှင်ကြီးကြည့်ပြီးတော့ဟာဒီယောဂီကမုံစိတ်ဒုက္ခနဲ့ဖြစ်နေတာပဲအဲခြေကိုညာလေးနဲ့ညာသားလေးပြပေးလိုက်ရတယ်ညာသားပြီးတော့ ထက်ညာရောက်သွားတော့သူတမျိုးပြောင်းသွားပြန်တော့အဲနိဗ္ဗာန်မမြင်နိုင်တဲ့ပုဂ္ဂိုလ်ငါတို့ဘက်ကမှနေပြီးတော့ဆိုတာဟိုရင်ကမ္မဆရာကအမျိုးမျိုးတွေတွေနဲ့အဲဇကာတိအစ္စတကိုအောင်ပြီးလိုက်ရံဃာပိဋကအောင်ပြီးလိုက်ဒီပုဂ္ဂိုလ်အစ္စတလွန်ကဲနေတာပိဋကလွန်ကဲနေတာသမာဓိလွန်ကဲနေတာဝိရိယလွန်ကဲနေတာဆိုတာအိန္ဒြေဝီမျှအောင်ကမ္မဆရာပြည့်ပြင်ပေးရမယ်သတ္တနိဝိသိန္ဒေသမာဓိလေးအိန္ဒြေ၅ပါးကြီးမျှအောင်ဒါကဆရာအလုပ်ပေါ့လေဆရာအတွက်အဲ့ဒီလိုမျှပြီးတော့ အိန္ဒိရီညီမျှတော့တာကသူမဲ့ဝင်သွားတာပဲအိန္ဒိရီညီမျှလို့အလွန်ပူလောင်နေရင်မဲ့မဝင်နိုင်ဘူးအဲခေကဟောတဲ့တိဟဟိုတဲ့ဘိက္ခုညီမလေးတပါးရှိတယ်ပေါ့လေတိဟဆိုတဲ့အမကြီးကိုမြတ်စွာဘုရားကတရားဟောတဲ့အခိုက်မှာသူကအနာရှိတာကိုသူကအနာရှိတော့မြတ်စွာဘုရားတရားဟောတော့ညင်းဝေးလာတယ်ညင်းဝေးလာတော့ဟိုဟိုတဲ့ယခုကမှတိလိုက်ရင်ဝတ်တယ်လို့ပေါ့လေအဲဟိုဘိက္ခုညီမ ဝင်လောက်ဝင်ပြီးတော့လောက်လိုက်တာပေါ့ပိတ်ကူညီမလောက်တော့တရားအထုတ်တယ်တရားအထုတ်တော့အလွန်လုံးလာဝေးအလွန်ကဲနေတော့ကိုစိတ်တွေကလေးပူလာအောင်တရားလေးမရထိုင်အဲလူကလေးထွက်ချင်တဲ့စိတ်ပေါ်တရားမရတော့လူထွက်တော့လည်းလူဤဒုက္ခအဲလောကကိုင်းမှာသာသောဝါရှာမှုရတဲ့ဒုက္ခတွေလည်းမြင်ဒုက္ခနေတော့မဖြစ်ပါဘူးလူထွက်မဲ့တူတူပြေးလိုက်တာကောင်းတယ်ဆိုပြီးတော့အဲတိုးတစ်ချောင်းယူပြီးတော့ဟောတော်တော့သွားပြီးတော့အဲတစကိုနဲ့လက်ထဲမှာခြိတစကို တစ်ပင်မှာရှိတဲ့ကိုယ်ဝက်ချတဲ့အနေပေါ့လေအဲဒီခါကျမှအိန္ဒြေကနတ်အပူတွေငြိမ့်ပြီးတော့အိန္ဒြေ၅ပါးကြီးပြသွားတယ်တော့အတတေနေဝိတ္တိတဲ့သမာဓိရင်တွေတဲ့အိန္ဒြေတွေကြီးမြသွားတဲ့ခါမှာအဲ့ဒီမှာယန္တာမှဖြစ်သွားတယ်အဲယန္တာမှဒီမှာဝန်တာဥဒ္ဒနေပါလေပြီးသွားတယ်ပေါ့အဲခီဒီအဲတေတိကာရမှာဟိုတေတိကာရမှာကြည့်ပေါ့အဲဒါကြောင့်ပေါ့အိန္ဒြေကြီးမြဖို့အရေးကြီးတယ်ပေါ့လေအိန္ဒြေတကူတို့လွန်ကဲနေယောဂီကတရားမြနိုင်အိန္ဒြေမြအောင် ဘာကမ္မတာဆရာအလုပ်အိမ်တွေမြောက်အောင်ပြောပဲဆိုပဲပြည်တင်ပေးရတယ်ပေါ့အဲအဲဒီလိုကမ္မတာဆရာဟိုလိမ္မာတော်လေယောဂီကတရားရလို့တယ်ပေါ့ကမ္မတာဆရာမလိမ္မာတော်ယောဂီအိမ်ပြန်သွားတတ်တယ်ပေါ့အဲတဏှာနဲ့တဏှာတဏှာနဲ့တဏှာညာမညာမဖြစ်နိုင်လေညာမတက်နိုင်လေညာစားလေနိမ့်နေတာပြပေးရတယ်အဲဒီတော့မှညာနေတက်ပြီးတော့နိဗ္ဗာန်ကိုကြာသွားတာပေါ့အဲဒီလိုနိဗ္ဗာန်ကိုကြာသွားတော့ဘယ်လိုအကျိုးရှိလဲဆိုရင် သရာသီလသုဒ္ဓသာကပညာဟိရိယောပတောဟိရိယောတပတောသူတော်လက္ခဏာကိုမှကြည်လာတာပေါ့သရာသူရာယတနာ၃ပါးကိုရှိကြတဲ့ယုံကြည်တဲ့သရာတရားတွေပုံလွန်ခဲ့လာတယ်သီလဆိုတာ၅ပါးသီလလုံကြုံသွားတာပေါ့၅ပါးသီလကိုဘယ်ခါမှမပြစ်မတော့ဘူးမလုံကျူးတော့ဘူးအခုဝိုင်းမဟုတ်နောက်သဘောကမပြိတ္တန်တန်နေလို့ခလေးလေးပင်ဖြစ်တော်ဆိုလည်းပဲ၅ပါးသီလမလုံကျူးတော့ဘူးအဲရှိရှိကဟိုတဲ့သောတာပန်လေးတွေရှိမှာပေါ့အဲသရာသီလ သုဒ္ဓအကြံဉာဏ်လေးများသွားတယ်သုဒ္ဓစာကဆိုကြခြင်းလေးပြည့်စုံသွားတယ်တဲ့ညာဆိုတော့ဝိပဿနာညာလေးပဲဥမာရှိသွားတယ်တဲ့ဟိရောပဆိုတဲ့ကာယမှုဝစီကမှုတွေပြုရမှလည်းကြောက်ကြောက်ထိုက်လာသွားသောကြောင့်မပြုတော့ဘူးတဲ့အဲတတ္တနေဝိတ္တအဲအဲဒီဘုရားလက္ခဏာ9ပါးနဲ့ပြည့်စုံတာအဲငရဲတရိစ္ဆာန်ပြည့်ချသူကအပယ်ဆိုတဲ့ဟာလေးပဲမရောက်တော့ဘူးတဲ့အဲလောဘဒေါသတွေသောတာပန်ဖြစ်လို့ရှိရင် လောဘဒေါသမောဟတွေရှိသေးတာပဲဒိဋ္ဌိနဲ့ဝိသိကိစ္စတစ်ခုပဲကိလေသာတွေမှာပယ်သေးတယ်ဒိဋ္ဌိကတက္ကရာဒိဋ္ဌိပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားရှင်နေတဲ့အယူတွေပြောက်သွားတာပေါ့ပြောတော့ပြောရတာပဲကိုတ attva ငါသူတစ်ပါးယောက်ျားမိန်းမလူတွေနတ်တွေလို့သမုဒိသစ္စာတွေခေါ်ပြောရတယ်ပေါ့လေအမှားတွေတော့ဟိုပရမတ်တွေထင်နေတာပေါ့မြင်မှုကြားမှုနားမှုစားမှုကြည့်မှုခိုက်တာမှာပရမတ်ကလေးကြီးပဲသူထင်တာပြောတော့ပြောရတာပေါ့ဘုရားလေးပဲငါဘုရားလို့ပြောနေတာပဲဒါပညာအနေနဲ့ပြောရတာလေအဲဒီပရမတ်နဲ့ ပညာကွဲသွားတာကိုလည်းတက္ကဋိတိပြုတ်တယ်ခေါ်တယ်အဲ့ဒီတက္ကဋိတိပြုတ်တော့ဝိသိကိတာပြုတ်သွားတာဒါတွေမကဘူး60ဘာရမိတ်္တတိအကုန်ပြုတ်သွားတာပဲတက္ကရာဒိဋ္ဌိကအရင်ကဟိုတက္ကရာဒိဋ္ဌိပြုတ်ရင်60ဘာဒိဋ္ဌိကအကုန်ပြုတ်ပဲဒိဋ္ဌိယူသေးအဲအဲ့ဒီဒိဋ္ဌိတွေဝိသေကရာပြုတ်နေတဲ့အတွက်အပယ်မလားတော့ဘူးလောဘဒေါသပြန်ရှိတော့လေအဲ့ဒီလောဘဒေါသမောဟတွေဟာ ခွင့်မပါဘူးတဲ့အကျိုးမပေးတော့ဘူးတဲ့အဲပုရိသေမှာဖြစ်တဲ့လောဘတွေဒေါသတွေမောဟတွေကအကျိုးပေးအောင်ပါဘူးဒီကအကြောင်းရှိရင်တော့နောက်အကျိုးတစ်ပါးသွားပြီးမျိုးစည်းချင်းဖြစ်တင်ပေါက်ပြီးတကယ်လို့အဲဒီတော့အဲဒီလိုသောတာပန်လေးပြင်းလူဒီမှာလေးခုနှစ်ပါးနတ်ဒီမှာလေးခုနှစ်ပါးလူဒီနတ်ဒီရောတော့ခုနှစ်ပါးနေရတာခုနှစ်ပါးကဟိုဘက်ကမကူတော့ဘူးတဲ့မေလိုမဲသားတွေသမီးတွေကြည့်ကြည့်နေနဲ့အဲမွေ့လျော်ရေးပျော်ပါနေတော့လဲအဲ့ဒီရာနာဖြစ်နေဘဝကြတော့ခုနှစ်ပါးနဲ့တော့ဒါတွေအဲညီငွေပြီးတော့ အဲဟိုရင်တရားတွေပါလေအတော်တော်ရဟနာဖြစ်ရတာပေါ့အဲအဲဒီဒီကာကအနာတပင်တို့လိုပေါ့ပုံရင်ပြဘုံဘုံတွေမွေ့လျော်ပြီးတော့ဟောအထက်သောတာပန်သာဇမတိကြတော့ရဟနာဖြစ်ရတော့မှာပေါ့အဲဒါအကျွတ်တန်းဝင်ပါပေါ့အဲဒါမို့တမက်တဘွားတော့ယခုလက်ရှိဘဝမှာရအောင်အထုတ်တာကိုကောင်းတာပေါ့အဲဒီလိုခုဘုံရောရတဲ့မြင်မှုကြားမှုနားမှုကားမှုကြည့်မှုတွေအဲစုမှကြရဲ့အဲဒုက္ခဒုက္ခသစ္စာကိုပန်းချပြီးခြင်း သမုဒိသတာကိုပယ်ခြင်းမေဃကိုသစ္စာကိုပွားခြင်းအဲဒီချုပ်ငိမ့်တဲ့အသင်္ကရနိဗ္ဗာန်ကိုကြောက်ရွံ့ရခုဘဝတွင်ဆန်းရသာသာတန်တန်မာမာနဲ့သာသနာကြီးပြည့်နိုင်ကြပါလိမ့်မယ်ပေါ့နိုင်တော့ဘူးနိုင်တော့ဘူးနိုင်တယ်ချုပ်သွင်းနေမှာပေါ့ပုံရတရားချောင်းနေတာချုပ်သွင်းနေမှာပေါ့ ကိုယ်ကရှောက်အောင်လာရှုံမှာပေါ့ပြောလွယ်တဲ့ဟောဘူးလား